ဒီနေ့သာသနာတော်နှစ်2565ခုကောဇာနှစ်1383ခုဝါကောင်လာပြီးကျော်10ရက်2021ခုနှစ်9လပိုင်းတရက်ဗုဒ္ဓဟူးနေ့ညချမ်းခါကာလမှာစကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမဝံရက်ကွက်တစ္ဆာရွှေစီကျောင်းတိုက်အတွင်းမှာဘုံဘုံတို့မင်္ဂလာတရားတော်ဆိုပြီးတော့ 38ဖြာ မင်္ဂလာတရားတော်ဆိုပြီးဟောလာတာဒီနေ့ဂါရဝဇနိဝတောဇအစာချီတဲ့ဂါထာတော်ကို ရောက်လာပြီပေါ့နော်အပိုင်း20ဖြစ်မယ်ပေါ့နော်မင်္ဂလာတရားတော်အပိုင်း20ကာရဝဇနိဝဒောဇတန္တုဋ္ဌိဇကတိညုတာကာလေနဓမ္မတဝနံ ဧတံမင်္ဂလမုဒ္ဓမံတဲ့ဒေဝဗုဒ္ဓတိလိုရေးနဲ့မေးလျှောက်လာတဲ့ဥနတာယောဂါရဝဆအကျဉ်ယူသေးတိုက်သူတို့ကိုယူသေးခြင်းသည်၎င်းယောနိဝါဒောဆအကျဉ်မိမိကိုယ်ကိုနှိမ့်ချခြင်းသည်၎င်းယာတန်တုဋ္ဌိဆအကျဉ်ရောင်ရဲလွယ်ခြင်းသည်၎င်းယာကတင်ညုတာဆအကျဉ်ပြုခဲ့မှုသောကျေးဇူးကိုတည်သူ၏ဖြစ်သည်၎င်းကာလေနတင့်လျော်သောအခါ၌ ယံဓမ္မတဝနေစအကျင့်တရားနာယူခြင်းသည်၎င်းအထိရှိ၏ဧတံဤ၅ပါးသည်ကဥဒ္ဓမံကောင်းမြတ်သောမင်္ဂလာမင်္ဂလာတရားပေတည်းတဲ့သူရေကံဆိုတော့ဘုရားကြီးရဲ့နေတရားနော်ဒါလေးကိုဘုန်းဘုန်းတို့ဆရာကြီးတကုံဥထုံးမြင့်ကဘလို့ရေးထားတော့ဗုဒ္ဓဘာသာဝင်တို့ရဲ့နှုတ်ထဲမှာ ဒီမင်္ဂလာတရားတော်ဒီကထာတော်နဲ့ပတ်သက်ပြီးတော့မင်္ဂလာကြပြားလေးဘလို့ရှိနေတော့အသက်ကုံဝါကုထက်ကြီးက ရှိကခါစားယူသေးသေးမာနတကုံဂုံမကြွနဲ့ကိုကိုနှိမ့်ချအမြဲနေလောဘအပူလိုမလိုက်နဲ့ကိုထိုက်တာနဲ့ခြေနဲ့လေ ကိုပေါ်ပြူဘူးသူကျေးဇူးအထူးတည်တတ်စေအဲ့ဒါမှဗုဒ္ဓဝါဒကဗမင်္ဂလာတည်းမင်္ဂလာတရား ဒီဂါထာဖြင့်ဘယ်နှပါပြထားတုံးဆိုတော့ကာရဝောစနိဝတောစတန်တုဋ္ဌိစကတိညုတာကာလေနဓမ္မတဝနံ၅မျိုးပြထားတယ်နော်ဆရာကြီးတကုံဥထုံးမြင့်ရဲ့ကြပြလေးကအလွန်ကိုပြည့်ပြည့်စုံအောင် ကောင်းတယ်လို့ပြောရတယ်နော်ကာရဝောစကိုဆိုဆရာကြီးကဘယ်လိုရေးတော့ အသက်ကုံဝါကိုထက်ကြီးက စိကခါစားယူသေးသေးကိုထက်အသက်အပြင်ကုံအပြင်ကြီးတဲ့ပုံကိုယ်တွေကိုတံပိုးထားတဲ့စိတ်လေးစားတဲ့စိတ်နဲ့ရိုးရိုးသေးသေးဆက်ဆံရမယ်ယူသေးနိုင်ရမယ်လေးစားနိုင်ရမယ်အဲ့ဒါကိုကာရဝဇအဲ့ဒါဘုန်းဘုန်းတို့ဒီကနေ့ဒီမင်္ဂလာ၅ပါးတဲကကာရဝဇဆိုတဲ့ကာရဝမင်္ဂလာကိုဘုန်းဘုန်းတို့ 45မိနစ်တနာရီခန့်အချိန်ယူပြီးတော့ပြောသွားမယ်ပေါ့နော်အဲ့တော့ပြောနေတာလေးတွေဘုန်းဘုန်းတို့ဒီမှာမှတ်ထားပါတယ်အဲ့တော့တနာရီအတွင်းတော့ပြီးအောင်ပြောမယ်ပေါ့အဲ့တော့ဂါရဝဆိုတာဘာလဲလို့မေးရင်ယူသေးတာကာယကံအဖြစ်ယူသေးတဲ့အမူအရာဝစီကံအဖြစ်ယူသေးတဲ့အပြောဆိုမနောကံအဖြစ်ယူသေးတဲ့စိတ် နော်ယုတ်သေးတဲ့ယုတ်သေးတိုက်တဲ့အရာတွေရဲ့ပုံမှာစိတ်ထဲကအလေးကရုထားပြီးတော့ယုတ်သေးနိုင်တာယုတ်သေးတယ်ဆိုတာစိတ်ထဲကတံပိုးထားမှု လေးစားမှု ပါမဖြစ်နိုင်တဲ့ကိစ္စပေါ့နော်ဒါကြောင့်ဂါရဝကိုအတိဘယ်ကြည်ကြည်ပြည့်မြတ်နားလည်ရမည်ယုတ်သေးနိုင်တဲ့သဘောလေးစားနိုင်တဲ့သဘောတံပိုးထားနိုင်တဲ့သဘောဘာတွေရဲ့ပုံမှာယူတရားမှာတော့လေးစားမှာတော့ အကြံမြင်အဖြစ်တော့အသက်ဂုံဝါကိုယ့်ထက်ကြီးကကိုယ့်ထက်အသက်အဖြစ်ကြီးတဲ့ပုဂ္ဂိုလ်ကိုယ့်ထက်ဂုံဝါအဖြစ်ကြီးတဲ့ပုဂ္ဂိုလ်အသက်ကြီးတယ်ဆိုတာကတော့သိရှင်းပြစရာမလိုပါဘူးလွယ်လွယ်ကူကူသိနိုင်တယ်သူကကိုယ့်ထက်အရင်မွေးရင်ကိုယ့်ထက်အသက်ကြီးတာပေါ့ဂုံကြီးတယ်ဆိုတာကြတော့နည်းနည်းလေးနားလည်ဖို့လိုမယ်ပေါ့နော်အဲ့တော့ဒီနေရာမှာဂုံဆိုတာဘာကိုပြောတာတော့ လောကီဂုံပကသနာတွေကိုပြောတာမဟုတ်ဘူးတဲ့တဲ့ပြောရရင်သီလဂုံတမာတိဂုံပညာဂုံနောက်သူတော်ကောင်းတရားနဲ့ပြည့်စုံမှုကိုဒီနေရာမှာဂုံလို့အကျဉ်းမြင်နားလည်ရမယ်နော်အဲ့ဒါလို့ကိုယ့်ထက်ဂုံအားဖြင့်အသက်အားဖြင့်ကြီးတဲ့ပုံကိုယ်တွေကိုယူသေးတဲ့စိတ်ထားနိုင်တာယူသေးတဲ့စကားပြောနိုင်တာယူသေးတဲ့အမူအရာ ပြနိုင်တာဒါဆိုလို့ရှိရင်အဲ့ဒါဂါရဝတရားနဲ့ဂါရဝမင်္ဂလာနဲ့ပြည့်စုံတယ်လို့ ဒီလိုမျိုးကာသဝရဲ့အသေးပဲကိုမှတ်သားရမယ်ပေါ့အဲ့ဒါလို့ဆိုရင်ဘာတွေရဲ့ပုံမှာယူတရားမှာတော့ကာရဝတရားကအလေးကရုထားမှာကဘလို့တရားတွေရဲ့ပုံမှာဘလို့အရာတွေရဲ့ပုံမှာအလေးကရုထားရမှာတော့ဒါကိုဘုံဘုံတို့ နားလည်ဖို့လိုမယ်ပေါ့နော်အဲ့ဒါဘုံဘုံတို့စံကြောင်းဆရာဘုရားကြီးရေးတဲ့မင်္ဂလာအဖွင့်ကျမ်းထဲမှာကာရဝထားရမယ့်တရား၁၀မျိုးဆိုပြီးတော့ ဘုရားဟောဒေသနာတွေတဲကနေထုတ်နှုတ်ပြီးတော့ဆရာဘုရားကြီးကရေးပြတယ်ဘုရား၌ယုတ်တိလေးစားခြင်းတရားတော်၌ယုတ်တိလေးစားခြင်းတန်ဃာတော်၌ယုတ်တိလေးစားခြင်းအကျင့်သိက္ခာ၌ယုတ်တိလေးစားခြင်းတမာတိ၌ယုတ်တိလေးစားခြင်း အပမာဒ၌ယုတ်တိလေးစားခြင်းပဋိတန်ထာရလို့ခေါ်တဲ့ဆက်ဆံရေးမှာယုတ်တိလေးစားခြင်းဟိရိတရားလို့ဆိုတဲ့ မကောင်းမှုပြုတ်ပြောတွေးရမှာကိုရှက်တယ်ဆိုတဲ့ဟိတိတရားရဲ့ပုံမှာအလေးကတို့ထားပြီးတော့ယုတ်သေးလေးစားခြင်း မကောင်းမှုပြုတ်ပြောတွေးရမှာကြောက်ရွံ့ထိတ်လန့်နေလို့ဆိုတဲ့ဥတ္တပတရားရဲ့ပုံမှာအလေးကတို့ပြုတ်ပြီးတော့ယုတ်သေးလေးစားခြင်းနောက်ဆုံးနံပါတ်30မှာအချင်းချင်းဆက်ဆံနေကြရတဲ့ပုံကိုယ်ရဲ့ပုံမှာယုတ်သေးလေးစားခြင်းဆိုပြီးတော့ဂါရဝတရားစစ်အမျိုးဆိုတော့ဘုရားကြီးကရေးပြတယ်အဲ့ဒါဘုန်းဘုန်းတို့ ပိဋကတော်ထဲမှာမြတ်စွာဘုရားဟောခဲ့တဲ့ဒေသနာတော်တွေထဲမှာလက်လန်းမိသလောက်ဒီကာရဝဆိုတဲ့စကလုံးလေးနဲ့ပတ်သက်ပြီးတော့ရှားကြည့်တော့ဘာတွေ့တော့ဆိုတော့အင်္ဂုတ္တပါဠိတော်တတ္တကနိပတ်ထဲမှာအပမာဒကာရဝတုတ်တံဆိုတာရဲ့ဟိရိကာရဝတုတ်တံရဲ့ဆိုပြီးတော့တုတ်တံနှစ်ပုတ်တွေ့ရတယ်စကနိပတ်ထဲမှာလည်းပဲလာပါတယ်အဲ့ဒီမှာဘုံဘုံတို့ တတကနိပတ်ထဲမှာလာတဲ့တုတ်တန်နှစ်ပုဒ်ကိုချုပ်လိုက်လို့ရှိရင်တူရာစုလိုက်ပင်လူချင်းဂါရဝတရားဂါရဝထားရမယ့်တရားကိုပါအဲ့ဒီမှာတွေ့အဲ့ဒါခုနတုန်းကစတော်ကြီးရေးပြတဲ့၁၀ပါးကအချင်းချင်းရဲ့ပုံမှာယူသေးရမယ်အလေးလေးစားတဲ့စိတ်ရှိရမယ်နောက်တန်ဖိုးထားတဲ့စိတ်နဲ့ယူယူသေးသေးလေးလေးစားစားဆက်ဆံရမယ်ဆိုတာပဲပို့သွားတယ်ပေါ့အဲ့တော့ဒီတုတ်တန်လေးတွေကိုဘုန်းဘုန်းတို့ဓမ္မဘဟုတ္တအလွန်က အနှစ်ချုပ်ပြီးတော့ပြောပြမယ်ပေါ့နော်မြတ်စွာဘုရားဇီတွန်ကြောင်းလိုက်တော်မှာသတင်းသုံးတော့တညမှာနတ်သားတစ်ပါးရောက်လာပြီးတော့မြတ်စွာဘုရားကိုလျှောက်တယ်တဲ့မြတ်စွာဘုရားဟောဒီလောကကြီးမှာမြတ်စွာဘုရားရဲ့ပုံမှာယူတည်လေးစားတဲ့စိတ်ရှိတဲ့လူတရားတော်ရဲ့ပုံမှာယူတည်လေးစားမှုရှိတဲ့လူတန်ခါရဲ့ပုံမှာယူတည်လေးစားမှုရှိတဲ့လူ တမာတိတရားရဲ့ပုံမှာယုတိလေးစားမှုရှိတဲ့လူအကျင့်သိက္ခာရဲ့ပုံမှာယုတိလေးစားမှုရှိတဲ့လူအပ္ပမာဒလို့ဆိုတဲ့တတိတရားရဲ့ပုံမှာယုတိလေးစားမှုရှိတဲ့သူပဋိတန်ထာရလို့ဆိုတဲ့အစိအဆက်တွေ့တွေ့ချင်းဘုံဘုံတို့တယောက်နဲ့တယောက်နော်ပဋိတန်ထာရပြုကြရတာတွေရှိတယ်ပဋိတန်ထာရဆိုတာကအာမိတပဋိတန်ထာရဓမ္မပဋိတန်ထာရလို့နှစ်မျိုးနော်ပစ္စည်းဥစ္စာဖြင့်ပဋိတန်ထာရပြုတာရှိတယ် တရားဖြင့်ပဋိသင်္ဌာရပြုတာရှိတယ်အဲ့ဒီပဋိသင်္ဌာရတရားရဲ့ပုံမှာယုတိလေးစားမှုရှိတဲ့လူအဲ့ဒီလိုပုံကိုယ်တွေဟာဘယ်တော့မှမဆုတ်ယုတ်နိုင်ဘူးကြီးပွားဖို့ပဲရှိပါတယ်ဗျာလို့နတ်သားကမြတ်စွာဘုရားကိုလာလျှောက်တယ်လျှောက်တော့မြတ်စွာဘုရားကအဲ့ဒါကိုနှစ်သက်တယ်သဘောကျတယ်လက်ခံတယ်ဟုတ်တယ်လို့အတီးပြုတ်တယ်ပေါ့အဲ့လိုမြတ်စွာဘုရားနှစ်သက်သဘောကျတယ်ဆိုတာကိုအဲ့ဒီနတ်သားကသိတော့ သူလည်းပဲမြတ်စွာဘုရားကိုရှ िख ိုးဥချပြီးတော့ပြန်သွားတယ်။ဒါနောက်နေ့ရောက်တော့မြတ်စွာဘုရားကအဲ့ဒါလိုမင်းညာကနတ်သားတစ်ပါးငါ့ကိုလာလျှောက်တယ်။ဖရာရဲ့တရားရဲ့တန်ခါရဲ့တမာတိရဲ့တိတ်ခါရဲ့အပ္ပမာဒရဲ့ပဋိတန်ထာရရဲ့ဒီတရားခုနှစ်မျိုးရဲ့ပုံမှာဒီသဘာဝတရားခုနှစ်မျိုးရဲ့ပုံမှာနော်ယူသေးတဲ့ဂါရဝတရားထားနိုင်တဲ့ပုံကိုယ်တွေကဘယ်တော့မှမဆွတ်ရုပ်ဘူးတိုးတက်ကြီးပွားဖို့ပဲရှိတယ်လို့ငါ့ကိုလာလျှောက်သွားတယ်။ အဲ့လိုအမိန့်ရှိပြီးတော့မြတ်စွာဘုရားဂါထာနှစ်ပုဒ်နဲ့နော်ဒီတရားဒေသနာကိုအတီးပြုတ်ပေးတယ်လို့ဆိုကြပါစို့ဟုတ်လားတထဂတုဓမ္မဂတုတံကေစတိဗ္ဗကာရဝောတမာတိဂရုအာတပိတိခါယတိဗ္ဗကာရဝောအပမာရဂရုဘိခုပဋိတန်ထာရကာရဝောအဘဘောပရိဟာနာယနိဗ္ဗာန်တေဝတန္တိကေတဲ့နော်တထဂရုဆိုတာမြတ်စွာဘုရားရဲ့ပုံမှာယူသေးတာ တလောကလုံးမှာမြတ်စွာဘုရားအမြင့်မြတ်ဆုံးအရာအလုံးကိုသိတယ်ဆင်းရဲကြောင်းကိုလည်းသိတယ်ချမ်းသာကြောင်းကိုလည်းသိတယ်ဒီတန်တရားကလွတ်ကြောင်းကိုလည်းသိတယ်အားလုံးကိုသိတယ်ပေါ့နော်ဒါကြောင့်ကိုယ့်ရဲ့ဘဝမှာဘုရားကိုဥထိတ်ထားပြီးတော့ဘုရားကိုအကြည်အမူထားပြီးတော့ဘုရားကိုအလေးကရုထားပြီးတော့နေသွားကြတဲ့ပုံကိုယ်တွေအတွက်ဘာမှဆွေးရုပ်စရာအကြောင်းမရှိဘူးဘုရားကိုမှမယုံသေးနိုင်မှုမလေးစားနိုင်မှုဆိုတဲ့ပုံကိုယ်အတွက်ဘာမှကြီးပွားစရာအကြောင်းမရှိဘူးဆိုတာကိုနားလည်ရမယ်ပေါ့နော် ဒါကြောင့်တတ္ထကရုမြတ်စွာဘုရားရဲ့ပေါ်မှာယူသေးတဲ့စိတ်နော်ပြင်းပြင်းထန်ထန်ဘုံဘုံတို့ရဲ့စိတ်ထဲမှာရှိရမယ်ခုဘဝမှာမြတ်စွာဘုရားအရေးကြီးဆုံးဆိုတဲ့သဘောမျိုးပေါ့ဟုတ်လားပြီးတော့ဗါတော့ဓမ္မကရုတဲ့သူတော်ကောင်းတရားရဲ့ပေါ်မှာယူသေးရမယ်လေးစားရမယ်ဒီသူတော်ကောင်းတရားကပဲကိုယ်ဒုက္ခတွေကနေလွတ်ကင်းအောင်နော်ကြံဆောင်ပေးမှာတနည်းအားဖြင့်ဒုက္ခလွတ်ရဒုက္ခငြိမ်းရာကိုလမ်းညွန်နဲ့လမ်းညွန်ချက်တည်းလို့မဆိုနိုင်ဘူးလား ဒါကြောင့်တရားတော်ရဲ့ပုံမှာလည်းဘုန်းတော်ကဘာလို့ရမလို့အလေးကရုနဲ့ယူသေးတဲ့စိတ်ရှိရမယ်ပြီးတော့တန်ဃာတော်ရှင်မြတ်တို့ရဲ့ပုံမှာတိဗ္ဗကာရဝတဲ့နော်တကယ်ကိုထက်ထက်တန်တန်ယူသေးလေးစားမှုရှိရမယ်နောက်တမာတိကရုစိတ်ရတည်ငြိမ်မှုတမာတိတရားရဲ့ပုံလာအပေါ်မှာလည်းပဲနော်လေးလေးစားစားအဓိကထားတဲ့သဘောပေါ့နော်အလေးကရုထားပြီးတော့အော်ဒါလည်းပဲအရေးကြီးတယ်ဆိုတဲ့အမြင်မျိုးနဲ့တမာတိတရားရဲ့ပုံမှာလည်းဘာလို့ရမလို့ လေးစားတဲ့စိတ်ယူသေးတဲ့စိတ်ရှိရမယ်ပြီးတော့သိခါယတိဗ္ဗကာရဘောတဲ့လူဆိုရင်လည်းလူရဲ့ကျင့်ဝတ်ယဟန်ဆိုရင်လည်းယဟန်ရဲ့ကျင့်ဝတ်တနည်းအားဖြင့်နော်သီလသိခါသမာဓိသိခါပညာသိခါဒီအကျင့်တရားတွေရဲ့ပုံမှာလည်းပဲယူသေးမှုရှိရမည်တဲ့အပမာဒဂရုဘိက္ခုဟောအပမာဒဆိုတဲ့တတိတရားကုသိုလ်အလုံးရဲ့အဓိကအကြောင်းတရားဒီတတိတရားရဲ့ပုံမှာလည်းပဲနော်ယူသေးတဲ့စိတ် တံပိုးထားတဲ့စိတ်အလေးကလေးပြုတဲ့စိတ်နဲ့ဘုံဘုံတို့နော်မျက်နှိုးနိုင်ဖို့လိုမယ်ပေါ့ဟုတ်လားနောက်ပဋိတန်ထာရကာရောစောစောကပြောတယ်ပဋိတန်ထာရတရားဟုတ်လားအမိတပဋိတန်ထာရဓမ္မပဋိတန်ထာရတယောက်နဲ့တယောက်တွေ့တယ်ဆိုရင်အ ਨੇ ဆုံးမေတ္တာရှိထားပြီးတော့အပြုံးနဲ့တော့ဆက်ဆက်နိုင်ဖို့လိုတာပေါ့နော်တယောက်နဲ့တယောက်တွေ့တွေ့ချင်းမသိချင်းဆောင်းတယ်ခက်တီတီနဲ့နေလိုက်တယ်ဆိုရင်ဒါကမဖြစ်သွားတာတော့နော်တစ်ဖက်လူလည်းအကုသို့ဖြစ်သွားတာ ကိုယ့်ရဲ့ဆက်ဆံရေးညံ့ဖျင်းမှုကိုယ့်ရဲ့အစစ်အစက်ညံ့ဖျင်းမှုကြောင့်မို့လို့ဘာမှမကောင်းတော့ဘူးနော်ဒါကြောင့်ပဋိသင်္ဌာရကိုလည်းပဲနော်ယုတ်သေးရမယ်အလေးကရုပြုရမယ်တရားတွေကိုထည့်ပြီးတော့မြတ်စွာဘုရားကဟောထားတာပေါ့အဲ့ဒါလိုမျိုးတရားခုနှစ်မျိုးရဲ့ပုံမှာဂါရဝတရားထားကြတဲ့ပုဂ္ဂိုလ်တွေဟာအဘဘောပရိဟာနာယဆုပ်ယုပ်ဖို့အတွက်မထိုက်တန်ဘူးဘယ်တော့မှမဆုပ်ယုပ်နိုင်ဘူးပေါ့နိဗ္ဗာန်တေဝတန္တိကေနော်ငြိမ်းချမ်းမှုအစစ်ဖြစ်တဲ့နိဗ္ဗာန်နှင့်သာတယ် နီးတယ်လို့အဲ့လိုမြတ်စွာဘုရားဟောတာဒါကပထမအပမာဒဂါရဝတုတ်တံပေါ့နော်ဒုတိယတုတ်တံကြတော့လည်းပဲအဲ့လိုပဲနှစ်သားတစ်ပါးကမြတ်စွာဘုရားကိုတရားခုနှစ်မျိုးရဲ့ပေါ်မှာဂါရဝတရားရှိတဲ့ပုံကိုယ်တွေမဆုပ်ယုပ်နိုင်ဘူးဆိုပြီးတော့လာပြီးတော့ရှောက်တယ်အဲ့တော့သူရှောက်တာတဲကဘာကွာချသွားတုံးဆိုတော့အပမာဒဂရုနဲ့ပရိတန်ထာရဂရုပေါ့နော် အဲ့ဒီနှစ်ခုမပါဘဲနဲ့သူကအဲ့ဒီနေရာမှာအပမာဒနဲ့ပဋိတန်ထာရတဲ့နေရာမှာဟိရိဥဒ္ဒပတရားနှစ်ပါးကိုအစားထိုးပြီးတော့ရှောက်တယ်။ဒါသူ့ရဲ့နားလည်မှုပေါ့နော်။အဲ့တော့သူကတော့ခုနှစ်မျိုးပဲခုနှစ်မျိုးကတော့တူတူပဲ။ဖရာတရားတန်ခါတမာတိတိတ်ခါဒီ၅မျိုးကတူတယ်။နောက်နှစ်မျိုးစီပဲကွဲသွားတယ်။ရှစ်တုတ်တန်ကအပမာဒရဲ့ပဋိတန်ထာရရဲ့နောက်တုတ်တန်ကြတော့ဟိရိနဲ့ဥဒ္ဒပ။ ဟိရိဆိုတာမကောင်းမှုပြုရပြောရတွေးရမှာကိုရှက်ရွံ့တဲ့သဘောဟုတ်လားဥဒ္ဒဘဆိုတာမကောင်းမှုပြုရပြောရတွေးရမှာကိုကြောက်လန့်တဲ့သဘောနားလည်ကြပြီးသားနော်အဲ့လိုမျိုးလျှောက်တော့လဲမြတ်စွာဘုရားကနောက်နေ့ရောက်တော့ယဟန်တန်ဃာတွေကိုနာတာတဘာသူ့ကိုဒီလိုလာလျှောက်တယ်ဆိုတဲ့အကြောင်းအမိန့်ရှိပြီးတော့တထကတုဓမ္မကတုတန်ခေစတိဗ္ဗဂါရဝောတမာတိကတုအာတပိတိခါယတိဗ္ဗဂါရဝောဟိရိဥဒ္ဒဘတမ္မနော တပ္ပတိတောတဂါရဝအဘဘောပရိဟာနာယနိဗ္ဗာန်တေဝတဏိကိလို့ဂါထာလေးကိုအဲ့လိုနည်းနည်းလေးပြောင်းလဲပြီးတော့ဟောပြတယ်။နော်ဟီရီဩတ္တပနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဒီတရားတွေရဲ့အပေါ်မှာတကယ်ကိုပဲစိတ်ထဲကတဝတ်ရွတ်ကြိုးတဲ့စိတ်နဲ့ဂါရဝတရားထားနိုင်တဲ့ပုဂ္ဂိုလ်တွေဟာဆိုရုပ်ဖို့အတွက်မထိုက်တန်ဘူးနိဗ္ဗာန်နဲ့သာလေနီးတယ်လို့အဲ့လိုမြတ်စွာဘုရားဟော။အဲ့တော့ဒီသုတ္တနှစ်ပါးဒီသုတ္တနှစ်ပုဒ်ကိုပေါင်းလိုက်ရင် ကာရဝပြုရမယ်တရားဘယ်နှမျိုးရတော့ကိုးမျိုးရတယ်အဲ့ဒါဟိုမှာအချင်းချင်းမှာယူတည်လေးစားရမယ်ဟောလူဆိုတာအပေါင်းစုအစုဖွဲ့လေးနဲ့နေကြရတာအဲ့တော့တယောက်ကိုတယောက်တန်ဖိုးထားတဲ့စိတ်လေးသားတဲ့စိတ်အခြေခံပြီးတော့မျက်မျက်နှိုးနှိုးနော်ရိုးရိုးသေးသေးရိုးသေးတယ်ဆိုတာကြီးတဲ့လူကငယ်တဲ့လူကိုဟာခခရရပြောနေရမယ်ဆိုတဲ့အနေအထားမျိုးကိုပြောတာမဟုတ်ဘူးနော်စိတ်ထဲကတန်ဖိုးထားတဲ့သဘောလေးနဲ့လေးစားမှုရှိရမယ် လူကြီးကိုသာလဲလူငယ်ကလေးစားရမှာမဟုတ်ဘူးလူငယ်ကိုလည်းလူကြီးကဘာလို့ရမှာလို့လေးစားရမှာလည်းပဲလေးစားရမှာပဲမပြောရလို့ရှိရင်ဘလို့လူရဲ့ပုံမှာပဲဖြစ်ဖြစ်လေးစားတဲ့စိတ်ကရှိကိုရှိတဲ့နဲ့လေးစားတဲ့စိတ်မရှိဘူးဆိုရင်တစ်ဖက်ကလည်းပဲဘာပဲပြန်လာမယ်ထင်တော့နော်မကောင်းတဲ့ခက်ထန်တဲ့ကြမ်းတမ်းတဲ့နော်မကောင်းတဲ့ဓာတ်တဘာဝတွေပဲပြန်လာတဲ့အကြောင်းရှိတယ်ပေါ့ဟုတ်လားဒါကြောင့်မလို့အချင်းချင်းရဲ့ပုံမှာဂါရဝတရားရှိဖို့ အရေးကြီးတယ်ပေါ့နော်ဒါကြောင့်ဂါရဝဆဒီမင်္ဂလာတရားနဲ့ပြည့်စုံမယ်ဆိုလို့ရှိရင်နော်အလွန်တရာအကျိုးကြီးလို့မြတ်စွာဘုရားက မင်္ဂလာတရားထဲမှာသူ့ကိုထည့်ဟောထားတာမင်္ဂလာရဲ့အဓိပ္ပာယ်လေးတွေလည်းမမေ့နဲ့နော်ကြီးပွားခြင်းချမ်းသာခြင်းရဲ့အကြောင်းတရားတွေဖြစ်လို့မင်္ဂလာလို့ခေါ်တာ။အိုးဟုတ်လား။အဲ့တော့ဒီနေရာမှာဘုံဘုံတို့ဆက်ပြီးတော့ပြောရင်တာကဒီကာရဝမင်္ဂလာကနော် လိုက်နိုင်ရင်ဘလို့အကျိုးရှိမလဲမလိုက်နိုင်ရင်ဘလို့အကျိုးမဲ့မလဲဆိုတာလေးကိုစီစစ်ကြည့်ရမယ်ပေါ့ဘုံဘုံတို့ပူဇာစပူဇာနေရနာမင်္ဂလာတုံးကပြောခဲ့တဲ့နဲ့တူပါတယ်ဘိဝါရဏတိလိတနိစ္စဝဒပစာယိနောစတ္တရောဓမ္မဝဒန္တိအာယုဝနောဒုက္ခပလံဟုတ်လားကိုယ့်ထက်ဂုံအားဖြင့်အသက်အားဖြင့်ကြီးမြတ်တဲ့ပုံကိုယ်တွေကိုအမြဲတမ်းနော်တုတ်ကွာယိုကျိုးတဲ့စိတ်နဲ့နှရှိခိုးဥချမယ်တနည်းအားဖြင့်ဘုရားရှိခိုးမယ်ပေါ့နော် အဲ့လိုမျိုးပြုလုပ်မယ်ဆိုလို့ရှိရင်အာယုဝဏဒုက္ခဗလဟုတ်လားလေးမျိုးသောတရားမှာ ကြီးပွားမယ်စတ္တတော်ဓမ္မဝဒန္တိလေးမျိုးသောတရားမှာကြီးပွားမယ်တရားလေးမျိုးကဘာတော့အာယုဝဏဒုက္ခဗလနော်အသက်လူရဲ့အသက်အသက်ရှည်မယ်ပေါ့နော်ဝဏအစင်းဒုက္ခကိုယ်ဤချမ်းသာခြင်းစိတ်ဤချမ်းသာခြင်းဗလကိုယ်ဤအာစိတ်အာညာအာဟုတ်လား အဲ့ဒါလိုကောင်းမြတ်တဲ့အရာတွေနဲ့ကြီးပွားလိမ့်မယ်တိုးတက်လိမ့်မယ်လို့မြတ်စွာဘုရားဟောတယ်အဲ့တော့ဒါဂါရဝရဲ့အကျိုးကျေးဇူးလို့ပြောမယ်ဆိုရင်ပြောလို့မရဘူးလားရတယ်နော်ဒါကမြတ်စွာဘုရားမြင်တော်မူလို့ပြောထားတဲ့ဒေသနာပေါ့ဘုန်းဘုန်းတို့လက်တွေ့လေးကြည့်ကြည့်ပေါ့နော်တယောက်ကိုတယောက်တန်ဖိုးထားတဲ့စိတ်လေးစားတဲ့စိတ်နဲ့ရိုးသေးသေးဆက်ဆံခြင်းဟာတကယ်တမ်းတွေးကြည့်မယ်ဆိုရင်ဗြဟ္မဝိဟာရတရား၄ပါးကိုတိုးပွားစေတယ်လို့သပြေကံဆရာဘုရားကြီးကနော်ဒီဂါရဝရဲ့အဖွင့်လေးမှာအဲ့လိုရေးတယ် ပြမဝိဟာရတရား၄ပါးဆိုတာဘာတွေတော့မေတ္တာကရုဏာမုဒိတာဥပေက္ခဟုတ်လားကွာယိုသေးသေးဆက်ဆံနေဆိုလို့ရှိရင်ကိုယ့်ရဲ့ပြောကယိုသေးမှုရှိနေတယ်ဆိုရင်ဒီဟာကိုရတဲ့ပုံကိုကနော်ယိုသေးအယိုသေးခံတဲ့ပုံကိုကကိုယ့်ကိုယိုသေးတဲ့ပုံကိုကိုမေတ္တာဖြစ်ဖို့အတွက်မလွယ်ဘူးလားလွယ်တယ်နော်ဟုတ်လားတနာရတဲ့တနာရတဲ့ကရုဏာဖြစ်ဖို့ကမလွယ်ဘူးလားနော်ကိုယ့်ရဲ့ဒုက္ခတွေကို तू ငြိမ်းစေခြင်းပါပဲလေ ကိုကြီးပွားပြီဆိုရင်လည်းပဲဝမ်းမြောက်တဲ့စိတ်ဖြစ်မှာပဲလေမေတ္တာကိုခြေခမ်းနေတော့တာ။အိုးဟုတ်လား။ကိုယ့်ရဲ့တစုံတစ်ခုသောအပြစ်ကိုလည်းပဲနော်လစ်လျူရှုနိုင်တဲ့သဘောတွေလည်းဖြစ်သွားနိုင်တာပဲ။မေတ္တာကရုဏာမုဒိတာဥပေက္ခအလွန်ကောင်းမြတ်တဲ့တရားတွေလဲပတ်သွားနိုင်တယ်ပေါ့။ကိုကရိုသေစေဆက်ဆံခြင်းအဖြစ်သူ့ရဲ့မေတ္တာကရုဏာမုဒိတာဥပေက္ခကိုရနိုင်တယ်။အဲ့ဒါကိုရရင်တဖန်ကိုကလည်းပြန်ပြီးတော့မေတ္တာကရုဏာမုဒိတာဥပေက္ခဖြစ်မလာနိုင်ဘူးလားဖြစ်လာနိုင်တယ်။ဒါက ဂါရဝမင်္ဂလာနဲ့ပြည့်စုံလို့ရှိရင်ရရှိနိုင်တဲ့အကျိုးကျေးဇူးပေါ့ဂါရဝမင်္ဂလာနဲ့မပြည့်စုံဘူးဆိုရင်တော့ဆန့်ကျင်ဘက်အပြစ်ကိုရလိမ့်မယ်ပေါ့အဲ့ဒါကိုဆရာကြီးကတော့ဘယ်လိုရေးပြတော့ဆိုတော့အိတ်တမစ္စည်းယမာနာဒေါသအစရှိတဲ့နော်စိတ်ရဲ့အညစ်အကြေးတွေဖြစ်လာတဲ့အကြောင်းရှိတယ်တဲ့နော်ဂါရဝတရားကင်းပြီးတော့မယိုမသိမလေးမစားရိုင်းပြတဲ့သဘောဟုတ်လားရိုင်းပြတဲ့စိတ်တွေအခြေခံရိုင်းပြတဲ့စကားရိုင်းပြတဲ့အမူအရာကြံတန်းခက်တန်တဲ့ တဘာဝတွေအဲ့ဒါဂါရဝရဲ့ဆန့်ကျင်ဘက်တွေနော်အဲ့ဒါတွေပြုမှုပြောဆိုမယ်ဆိုလို့ရှိရင်နော်ဒီဆက်ဆံရေးဟာကောင်းစရာအကြောင်း မရှိဘူးပေါ့နော်ဒါကြောင့်မို့လို့အကျိုးအပြစ်ကို မြင်ရမယ်ပေါ့များသောအားဖြင့်မယိုသေးနိုင်မှု မလေးစားနိုင်မှုဆိုတာမာနတွေခံနေကြလို့ကာရဝောစနိဝါဒောစနောက်နေ့မှာဆက်ပြီးတော့ပြောမယ်နိဝါဒဆိုတာကိုယ့်ကိုယ်ကိုနှိမ့်ချ နော်ကိုကိုနှိမ့်ချတာမာနကိုလျှော့ချတာဂါရဝနဲ့နိဝတနဲ့ဆက်ဆက်နေတာဟုတ်လားမန်တက်နေတဲ့အချိန်မှာသူများကိုယိုသေးဖို့ဆိုတာဘလို့မှမဖြစ်နိုင်ဘူးတော့တန်ဖိုးရှိလို့ရှိမှလည်းမသိလေးစားတိုက်လို့လေးစားတိုက်မှလည်းမသိသူ့ရဲ့ဆက်ဆံရေးဟာအလွန်ကိုပဲအောက်တန်းကျနေလိမ့်မယ်ပေါ့နော်ဒါဆိုလို့ရှိရင်ဘုံဘုံတို့မာနာကြီးရင်မယိုသေးနိုင်ဘူးမယိုသေးနိုင်ရင်ယိုသေးလို့ရမယ်အကျိုးရလက်တွေမရနိုင်ဘူး အကျိုးရလက်မရယုံမျှမကဘဲနဲ့တစ်ဖက်လူရဲ့မုံတီးမှုယွန်ရှာမှုဆက်ဆုံမှုဒီလိုအကျိုးမဲ့တွေပါတောင်ရသွားတဲ့အကြောင်းမရှိဘူးလားရှိတယ်ဒါကြောင့်အကျိုးအပြစ်ကိုလည်းပဲဘုံဘုံတို့နားလည်ဖို့လိုမယ်ပေါ့ဟုတ်လားအဲ့ဒါဆက်ပြီးတော့ဘုံဘုံတို့ဒီကာရဝမင်္ဂလာနဲ့ပတ်သက်ပြီးတော့ပြောဖို့စီစဉ်ထားတာလေးကမြတ်စွာဘုရားကဒီအချင်းချင်းတွေရဲ့ပုံမှာအထူးသဖြင့်မြင့်မြတ်တဲ့သူတော်ကောင်းတရားတွေရဲ့ပုံမှာနော်သူတော်ကောင်းတရားကိုသိသွားကြတဲ့ပုဂ္ဂိုလ်တွေရဲ့ပုံမှာ ယိုသေးတဲ့စိတ်ထားပြီးတော့ယိုသေးမှုပြုသင့်တာကိုဘယ်လောက်ထိမြတ်စွာဘုရားအလေးပေးပြီးတော့ပြောတယ်လဲဆိုတာလေးကိုဆက်ပြောခြင်းတယ်။ဒါဘုံမတို့စောတော်ကယိုသေးရမယ့်အရာ၁၀မျိုးပြောသွားတာကိုတတိလေးထားကြည့်နော်။ယရဏမြတ်သုံးပါးကိုထိတ်ဆုံးမှတင်ထားတယ်ဟုတ်လား။အကုန်လုံးအကျဉ်းမြင့်ခွဲကြည့်မယ်ဆိုလို့ရှိရင်နော်သူတော်ကောင်းတရားနဲ့သူတော်ကောင်းတရားကိုသိသွားကြတယ်သူတော်ကောင်းတွေဒါတွေရဲ့ပုံမှာအတိတ်ကယိုသေးမှုလေးစားမှုရှိရမယ်။ အဆုံးပိုင်းလေးမှာဗာထည့်ထားတော့အချင်းချင်းရဲ့ပုံမှာလည်းပဲယုတ်တိလေးသားမှုရှိရမယ်။ဘာကြံသေးတော့အာမကြံတော့ဘူးနော်။ဒါတွေကတကယ်တမ်းကဘုံဘုံတို့ဘယ်ရှုတော်မှာပဲကြည်ကြည်ပြည်စုံတဲ့နဲ့မင်္ဂလာတရားဆိုတာထင်ရှားတယ်ပေါ့။ဒါကြောင့်မြတ်စွာဘုရားဒီမင်္ဂလာနဲ့ပြည်စုံမှုအလွန်တရာမှလိုလားတော်မူတယ်ပေါ့။အဖြစ်ပြက်လေးတစ်ခုဘုံဘုံတို့ပြောပြမယ်။မြတ်စွာဘုရားဝေဒာလီပြည်ကနေပြီးတော့တာဝတိကိုနော်ကြွတဲ့အခါမှာ ရဟန်းတော်ပေါင်းများစွာချင်ရွံပြီးတော့မြတ်စွာဘုရားကြွားတယ်အဲ့လိုကြွားတော့မြတ်စွာဘုရားလက်ထက်ကနည်းနည်းစိုးသွမ်းတဲ့ယဟန်တွေကလည်းရှိတာပဲအဲ့ဒါဆဘက်ကြီးလို့အမည်ရတဲ့ယဟန်တွေကမြတ်စွာဘုရားနဲ့ယဟန်တန်ခါရဲ့ရှေ့ကနေသူဟာအဲ့ဒီကျောင်းကိုအရင်ရောက်အောင်သွားနှင့်ပြီးတော့ကျောင်းနေနေရာတွေကိုသူတို့ကဥကြတာသူတို့အတွက်နေရာမှတ်ယုံတယ်မကဘဲနဲ့ဒါကတော့ငါတို့ဥပိ္ပဇေဆရာနေဖို့ ဒါကငါတို့ရဲ့ကမွာစာဆရာနေဖို့ဒါကတော့ငါငါတငယ်ချင်းနေဖို့မရောက်သေးတဲ့ယဟန်တွေတက်အကုန်နေရာမှတ်အဲ့ဒါမြတ်စွာဘုရားကြွလာပြီးရောက်လာပြီးဆိုတော့ရှင်သာရိပုတ္တရာတို့ရှင်မမောကလန်တို့လည်းပါတယ်အဲ့ဒါရှင်သာရိပုတ္တရာအတွက်နေရာမရှိဘူးအဲ့ဒါသူ့ရဲ့တပည့်တွေကလည်းနေရာလိုက်ရှာကြတယ်ကျောင်းထဲမှာဘယ်နှမြန်နေလို့ရအောင်မလဲကြည့်တော့အကုန်လုံးကနေရာတွေဥထားတာမှတ်ထားတာကြီးဆိုနေစရာမရှိဘူးမရှိတော့ရှင်သာရိပုတ္တရာဆိုတာလည်းသိတဲ့အတိုင်း နော်ပညာဉာဏ်လည်းအလွန်ကြီးတယ်သိခံနိုင်စွမ်းခွန့်လွတ်နိုင်စွမ်းစံပြထားတဲ့နော်ပုဂ္ဂိုလ်ကြီးကိုတရှင်သာရိပုတ္တရာဘာလုပ်တုံဆိုတော့ဘာမှမပြောဘူးအဲ့ဒီတစ်ပင်တစ်ပင်ရဲ့အရင်မှာပဲဒီတိုင်းပဲထိုင်လိုက်ဈဉ္ဉံတော့လိုက်ဒီလိုလေးပဲသတင်းသုံးတယ်တညာလုံးအဲ့ဒါမြတ်စွာဘုရားကန္နာကုရီကျောင်းတော်အနီးကအဲ့ဒီအရေးကောင်းတဲ့တစ်ပင်ရင်မှာပဲနေတာအဲ့ဒါမနဲ့လင်းတဲ့အခါကျတော့မြတ်စွာဘုရား ဒီစင်ကြံကြွနေတာကိုမြင်တော့မြတ်စွာဘုရားချောင်းဟန့်နေတဲ့အဲ့တော့ရှင်သာရိပုတ္တရာလည်းပြန်ပြီးတော့ချောင်းဟန့်နေပေါ့ဒါအဲ့ဒီခေတ်ကယဉ်ကျေးမှုသဘောမျိုးပေါ့နော်ဘယ်သူလဲဆိုတဲ့သဘောမျိုးပေါ့အဲ့ဒါနဲ့မြတ်စွာဘုရားဟေးဘယ်သူတုံးလို့မေးတော့တပည့်တော်ရှင်သာရိပုတ္တရာပါဆိုတော့ဟာဘာဘူးလို့ဒီနားမှာနေနေတာတော့ဆိုတော့အကျိုးအကြောင်းလျှောက်တာပေါ့လျှောက်တော့မြတ်စွာဘုရားကဓမ္မတန်ဝေကရအေးတဲ့။အော်ကြည်စမ်းငါအသက်ထင်ရှားရှိနေတုံးပါတော့ယဟန်နေဟာ ကြီးမားတဲ့ပုံကိုယ်တွေဂုံအားဖြင့်ကြီးတဲ့ပုံကိုယ်တွေအသက်အားဖြင့်ကြီးတဲ့ပုံကိုယ်တွေဝါအားဖြင့်ကြီးတဲ့ပုံကိုယ်တွေကိုဦးစားပေးရကောင်းမှမသိဘူးပေါ့နော်ငါပြိဋိဘံစမ်းသွားတယ်ဆိုရင်သူတို့ဘလို့မြန်နေရမလဲမသိဘူးဆိုပြီးတော့ယဟန်တန်ဃာတွေကိုအကုန်လုံးရှုဝေးပြီးတော့အဲ့ဒီမှာမြတ်စွာဘုရားမေးတယ်တဲ့ယဟန်တွေကိုဗာမေးတော့ဆိုတော့จิตသားတို့ဒီယဟန်တန်ဃာလောကမှာဘလို့ပုဂ္ဂိုလ်ဟာနေရာဥကိုရတတ်တယ်လဲရေဥဆွမ်းဥကိုရတတ်တယ်လဲ နော်ရေဆိုရင်လည်းဥဥဖြားဖြားမုံမြတ်တဲ့ဆွမ်းဆိုရင်လည်းကောင်းကောင်းမုံမုံဥဥဖြားဖြားမုံမြတ်တဲ့နေရာဆိုရင်လည်းအကောင်းဆုံးနေရာလေးဒါကိုနေရာဥရေဥဆွမ်းဥလို့စားတဲ့အဲ့လိုလေးသုံးတယ်ဟုတ်လားအဲ့လိုနေရာဥရေဥဆွမ်းဥကိုဘယ်လိုယဟန်နေရာရတတ်တယ်လဲလို့မေးတော့ယဟန်နေရာအမျိုးမျိုးဖြေကြတယ်နော်မင်းမျိုးကယဟန်ပြုတ်လာတဲ့ယဟန်နေရာနေရာဥရေဥဆွမ်းဥကိုရတတ်ပါတယ်ဟာနောက်တစ်ပါးအိုဘူးတထေးရဖြစ်လာတဲ့တထေးရဝစ်လာတဲ့ယဟန်နေရာရတတ်တယ် တချို့ကတော့ဟာပညာတတ်တဲ့ယဟန်တွေဟာဝတ်လာပညာတတ်တဲ့လူတွေကဝတ်လာတဲ့ယဟန်တွေကရလိုက်တယ်ဟာအဲ့လိုမင်းတို့အဲ့ဒါတွေကိုပြောလို့မရဘူးအချင်းချင်းပဲကန့်ကွက်ပြီးတော့ဗာပြောအောင်ဆိုနောက်တစ်ပါးအဲဒူရင်ဆောင်တဲ့ယဟန်တွေကရလိုက်တယ်ဟာဇံရအောင်လှုပ်ထားလို့ဇံရတဲ့ယဟန်တွေကရလိုက်တယ်နောက်တော့ဘလောက်ထိသူတို့ရဲ့အဖြေရတက်လာတော့ဆိုတော့ောတာပန်ဖြစ်တဲ့ပုံကိုယ်တွေကနေရာဦးရေဦးဆွမ်းကိုရလိုက်တယ်။ယဟန္တာဖြစ်တဲ့ပုံကိုယ်တွေကရလိုက်တယ်။အတီးတီးဖြေကြတာပေါ့နော်။စာတတ်တဲ့ပုံကိုယ်တွေလည်းရလိုက်တယ် ဓမ္မကတိကတွေရလိုက်တယ်ဝိနည်းဆောင်တဲ့ပုံကိုယ်တွေရလိုက်တယ်အဲ့ဒါလိုမျိုးလျှောက်တော့မြတ်စွာဘုရားကအကုန်တစ်ခုမှလက်မခံဘူးတဲ့နော်ဒီသာသနာတော်မှာနေရဦးရေဦးစွမ်းဦးကိုနော်တိတ်ခါကျင့်စဉ်ဝါအကြီးဆုံးဒီသာသနာဘောင်ကိုအစောဆုံးဝင်ရောက်လာတဲ့ပုံကိုယ်တွေကရလိုက်တယ်ဟိုရှင်းအောင်ပြောရရင်ဝါကြီးတဲ့ပုံကိုယ်နော်ရဟန်းဘဝကိုအရင်ခံယူထားတဲ့ပုံကိုယ် ဒါမှမဟုတ်ဘုံဘုံတို့ယဟန်ခံပြီဆိုလို့ရှိရင်ဘယ်အချိန်မှာယဟန်ဖြစ်တယ်လဲဆိုတဲ့နော်အချိန်ကိုတိတိကျကျမှတ်ရနော်ယဟန်ချင်းချင်းတွေ့လို့ရှိရင်ဘယ်သူကကြီးတယ်လဲဆိုတာတတ်ထားတဲ့ပညာကိုကြည့်ပြီးတော့လည်းပဲအကြီးအသေးဆုံးဖြတ်တာမဟုတ်ဘူးမွေးဖွားလာခဲ့တဲ့နောက်ဆုံးဆုံးမွေးခဲ့လို့အသက်ကြီးလာလို့အသက်ကိုကြည့်ပြီးတော့ဆုံးဖြတ်တာလည်းမဟုတ်ဘူးသူရှာခဲ့တဲ့ပိုင်ဆိုင်ခဲ့တဲ့ဥစ္စာပစ္စည်းဆုံးဖြတ်တာလည်းမဟုတ်ဘူးဟုတ်လားဘာကိုကြည့်ပြီးတော့ဆုံးဖြတ်တာတော့ဝါကိုကြည့်ပြီးတော့ဆုံးဖြတ်တာ အဲ့ဒီနေရာမှာဘုန်းတို့စဉ်းစားတရားကောင်းတာကအရိယာဖြစ်တယ်ဆိုတာကိုတောင် ကြည့်ပြီးတော့မဆုံးဖြတ်ဘူး။နော်ယဟန်ဆိုလို့ရှိရင်အရိယာဖြစ်တဲ့ပုဂ္ဂိုလ်ကငဲနေမဝါငဲနေမယ်ပုထုဇဉ်ယဟန်ကကြီးနေမယ်ဆိုရင်အရိယာဖြစ်တဲ့ယဟန်ကပုထုဇဉ်ဖြစ်တဲ့ယဟန်ကြီးကိုယူသေးရမယ်။အဲ့လိုမျိုးဆုံးဖြတ်တာပေါ့နော်။အဲ့လိုမျိုးမြတ်စွာဘုရားအမိန့်ရှိပြီးတော့ရှင်သာရိပုတ္တရာရဲ့အဖြစ်အပျက်လေးကိုပြောပြတယ် အဲ့လိုပြောပြပြီးတော့တင်တို့ဟာကိုယ့်ထက်အသက်အားဖြင့်ဂုဏ်အားဖြင့်ကြီးတဲ့ပုံကိုယ်တွေကိုယုံသိမှုလေးစားမှုမရှိကြတာကဲ့ရဲ့ရှုံချပွဲဖြစ်တယ်လို့အမိန့်ရှိပြီးတော့ဟိုးရှေတုန်းကတလိษံနေပင်ဖြစ်တော်လဲပဲအချင်းချင်းယုံသိမှုလေးစားမှု ရှိခဲ့ကြဘူးတယ်ဆိုမြတ်စွာဘုရားအဲ့ဒီမှာတိတ်တိရဇတ်ဆိုတာကိုဟောတယ်တိတ်တိရဆိုတာကခါငှက်ကိုပြောတာခါဘုန်းဘုန်းတို့ငယ်ငယ်တုန်းကမူလာတန်းမှာ၃တန်းလား၄တန်းလားမှတ်မိတော့ပါဘူး နော်ဆင်ရဲမြောက်ရဲခါရဲမိတ်ဆွေသုံးခုကြောင်းဆိုပြီးတော့ဟုတ်လားအဲ့ဒီဇတ်တော်ကိုမြတ်စွာဘုရားဟောတာဒါလူငယ်လေးတွေနည်းနည်းလေးတည်တဲ့နဲ့ထင်လို့ဘုံဘုံအကြံကြီးလေးပြောပြပါနော်တခုသောဘဝကဖះလောင်းကခါငဲ့ဖြစ်တယ်အဲ့ဒါညောင်မင်းကြီးတပင်ကိုအမိပြုတ်ပြီးတော့နေတယ်အဲ့ဒီညောင်မင်းကြီးကိုအမိပြုတ်ပြီးတော့နေတာကသူ့တကောင်နဲ့မဟုတ်ဘူး ရှင်တကောင်ကလည်းပဲအဲ့ဒါညညဆိုအဲ့ဒီညောင်မင်းအောက်လာအိတ်တယ်ညောင်မင်းကလည်းအကြီးကြီးပေါ့နော်မြောက်တကောင်ကလည်းအဲ့ဒီညောင်မင်းမှာနေနေတယ်ဒါကြားတဲ့အခါကျတော့သူတို့တငယ်ချင်းဖြစ်ကြတယ်ပေါ့မိတ်ဆွေဖြစ်ကြတယ်ပေါ့ဘလို့ပဲသူတို့နေနေကြရင်းနဲ့နောက်တော့ဘုရားလောင်းကပြောတယ်တဲ့ငါတို့ကအချင်းချင်းယုံတင်မှုလေးစားမှုမရှိဘဲနဲ့တော့ဒီလိုနေရတာတကယ်တမ်းကမသင့်တော့ဘူးတယောက်နဲ့တယောက်ဘယ်သူကအကြီးဘယ်သူကအငယ်ဘယ်သူကပိုးပြီးတော့ဘယ်သူကိုလေးစားတဲ့တယ်ဆိုတဲ့ဥစ္စာကတော့ရှိတဲ့တယ် အဲ့ဒါလို့ဆိုလို့ရှိရင်ဘာကိုအကြောင်းပြုပြီးတော့တို့ကတယောက်ကိုတယောက်ယိုသေးတဲ့သဘောကိုယ့်ထက်အကြီးအကဲထားမလို့ဆိုတော့အသက်ကိုအကြောင်းပြုပြီးတော့တို့တယောက်ကိုတယောက်ယိုသေးမှုပြုမယ်ဘယ်သူအသက်ကြီးတယ်လဲဒါဘယ်သူအသက်ကြီးတယ်လဲဆိုတော့သူတို့အသက်လဲသူတို့ကတကယ်တမ်းကမသိဘူးမသိတဲ့အခါကျတော့တို့ဒီအမိပြုတ်ပြီးတော့နေတဲ့ညောင်မင်းကြီးကိုပဲအခြေခံပြီးတော့တို့သုံးကောင်မှာဘယ်သူအသက်ကြီးဆုံးလဲလို့တို့စဉ်းစားကြည့်မယ်ပေါ့နော် အဲ့လိုဆိုရင်ဆင်ကြီးကိုမေးတယ်မင်းဒီပင်ကြီးကိုဘယ်တော့မှစမင်းမှတ်မိတော့အဲ့လိုဆင်ကပြောတယ်တဲ့ဒီပင်လေးတုန်းကငါကာယခွက်ခွက်ပြီးတော့သွားနေတာဒီညောင်ပင်လေးကိုအဲ့ဒါငါတော်တော်ကြီးလာတော့ဒီညောင်ပင်ကငါရဲ့ချက်ကလေးကိုတောင်လာထိနေတာနည်းနည်းလေးကြီးနေပေါ့နော်အဲ့လိုပြောတော့မြောက်ကဘာပြောဆိုတော့ဟာအဲ့လိုဆိုရင်ငါမင်းနဲ့ကြီးရဲ့တဲ့ဘုန်းဆိုငါဒီအပင်ကိုမော့ပြီးတော့တောင်ကြိုက်တာမဟုတ်ငုံပြီးတော့ကြိုက်တာတဲ့ အညောင်ထွက်ခါသားလေးတေးသေးလေးပေါ့နော်အဲ့ဒီအညောင်လေးကိုငါကြိုက်စားဘူးတာကိုငါမှတ်မိတယ်အဲ့လိုပြောတဲ့အခါကျတော့ဘုရားလုံးကအဲ့လိုဆိုရင်မင်းတို့နှစ်ကောင်နဲ့ငါပူကြီးတယ်တဲ့ဘာဖြစ်လို့လဲဆိုတော့ငါငှဲ့ရလို့ဖြစ်လာတဲ့အခါဒီညောင်မင်းကရှိကိုမရှိသေးဘူးတဲ့ဒီနားမှာညောင်မင်းကိုမရှိသေးဘူးတဲ့အဲ့တော့ဒီညောင်မင်းကဒီပြင်တနေရာညောင်မင်းအကြီးရှိတယ်အဲ့ဒီအပင်ကနေပြီးတော့ငှက်တွေကညောင်သေးတွေဆက်လာပြီးတော့ညောင်သေးကိုဒီနေရာမှာမစင်စွန့်လို့ညောင်မင်းရလို့ဖြစ်လာတာတဲ့ ဒီနားမှာညောင်မင်းမရှိခင်ကစငါဖြစ်နေတာလေဒီညောင်မင်းရဲ့သမိုင်းကိုသူကပို့ပြီးတော့သိနေတယ်ပေါ့နော်အဲ့ဒါကိုကြည့်လိုက်တဲ့အခါကျတော့ခါကအကြီးဆုံးဖြစ်တော့အဲ့ဒီခါရဲ့စကားကိုပဲနားထောင်ပြီးတော့ဟုတ်လားခါကိုပဲအယိုသေးပြုတ်ပြီးတော့အကြီးအမှုထားပြီးတော့သူတို့နေကြတယ်ပေါ့အဲ့တော့ဒါကတော်တော်တော့စဉ်းစားစရာကောင်းတဲ့ကိစ္စလို့ဘုံဘုံကထင်တယ်ဟုတ်လားကိုယ့်ရဲ့ဘဝမှာ ကိုယ့်ထက်တော်တယ်ကိုယ့်ထက်သိတယ်ကိုယ့်ထက်ကောင်းတယ်လို့အလေးကရုထားเสียပုံကို မရှိဘဲနဲ့နေရတာတကယ်တမ်းကတော့အနှစ်သာရစိတ်သုံးတယ်လို့ဘုံဘုံကတော့ထင်တယ်ဟုတ်လားစဉ်းစားကြည့်လူတွေကမမနာတွေနဲ့ငကုတ်အထက်ဆိုဘာမှမထားကျင်တာတွေက အခြေခံတွေကရှိတတ်တာ။အိုးတကယ်တမ်းကိုယ့်ထက်သိတယ်ကိုယ့်ထက်တော်တယ်ကိုယ့်ထက်ကောင်းတယ်ဆိုတဲ့ပုံကိုမြန်တွေ့ရမယ်ဆိုရင်ဒါယူသေးတဲ့စိတ်နဲ့အော်ဒါငါ့ရဲ့ငါ့ထက်တော်တဲ့လူပဲဆိုတဲ့ အကြီးအမှုအကြီးအကဲအလေးကရုထားပြီးတော့နေတဲ့လူတယောက်ကတော့အ ਨੇ ဆုံးရှိတဲ့နေပေါ့နော်ဒီမှာတော့ဘုံဘုံတို့ကမြတ်စွာဘုရားတပည့်တာဝကဖြစ်ရတဲ့အတွက်ကြောင့်ဘယ်အရာတွေကိုကိုယ်ခေါင်းပေါ်မှာထားပြီးတော့ယူတင်မှုလေးစားမှုတန်ဖိုးထားမှုပြုရမလဲဆိုတာကိုလွယ်လွယ်နဲ့မသိနိုင်ဘူးလားသိနိုင်တယ်စောတော့ပြောလိုက်ပြီလေဘယ်နှမျိုးပြောခဲ့တော့ကိုမျိုး၁၀မျိုးတောင်ပြောခဲ့တယ်နော်အချင်းချင်းကိုလည်းယူသေးရမယ်ဆိုပြီးတော့ဟုတ်လားဘုရားဝဒေသနာတွေထဲမှာအင်္ဂုတ္တပါဠိတော်ကိုထောက်ထားပြုမယ်ဆိုရင်တော့ကိုမျိုးတွေ့ရတယ်ပေါ့ဟုတ်လား တို့ပြောရင်တာကမြတ်စွာဘုရားယူတည်တဲ့အရာရဲ့ပုံမှာယူတည်တဲ့စိတ်နဲ့နော်ဂရုကာရဝထားပြီးတော့နေရမယ်ဆိုတာဘလောက်လိုလားတော်မူသလဲဆိုတာကိုနော်ဒီဇတ်တော်လေးကိုဟောပြတာကိုကြည်ချင်းအပြင်သိနိုင်မို့လားသိနိုင်တယ်အဲ့ဒါအဲ့ဒီဇတ်တော်ရဲ့အဆုံးမှာနော်ဂါထာလေးတစ်ပုဒ်မြတ်စွာဘုရားဟောတာရှိတယ်ယေဝရမပ္ပစာယေဝရမစာယံမပ္ပစာယံတိနရဓမ္မတကောဟိတာဒိဋ္ဌေဝဓမ္မေပါတန္တာတံပရာယေစတုကတိနဲ့ဒီကတာလေးလည်းကောင်း နော်ယေဝဓမ္မပစာယံတိနရာဓမ္မတကောဝိတာနရာဓမ္မတကောဝိတာတဘာဝတရားတွေရဲ့ပုံမှာလိမ္မာကျွမ်းကျင်တဲ့ပုဂ္ဂိုလ်ပို့ပြီးတော့ချဲ့ပြောရအောင်သူတော်ကောင်းတရားရဲ့ပုံမှာလိမ္မာကျွမ်းကျင်တဲ့ပုဂ္ဂိုလ်လိမ္မာကျွမ်းကျင်တဲ့လူတွေပေါ့နော်နရဆိုတာလူပေါ့ဟုတ်လားဓမ္မတကောဝိတာနရဓမ္မတကောဝိတာတရားကိုလိမ္မာကျွမ်းကျင်တဲ့ပုဂ္ဂိုလ်တဘာဝတရားကိုလိမ္မာကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေဟာယေဝဒာမပ္ပစာယံတိတယ်နော် ဂုံအားဖြင့်တဲ့အဖြင့်ကြီးတဲ့ပုံကိုယ်တွေကိုယူသေးတဲ့စိတ်နဲ့မျက်မျက်နှုံနှုံတန်ဖိုးထားနိုင်ကြတယ်ပေါ့နော်အဲ့လိုဆိုရင်အဲ့ဒီပုံကိုယ်တွေဟာဒိဋ္ဌိဝဓမ္မေပါတန်တာမသေးခင်ဒီပြစ္ဆကမျက်မှောက်ဘဝမှာကိုပဲအချီးမွမ်းခံထိုက်တယ်တဲ့တမ္ပရာယေစတုက္ကဋိသိရင်လည်းပဲကောင်းတဲ့ဘဝကိုရောက်နိုင်နေတဲ့ဟောတမျိုးတွေ့ပြန်တယ်နော်ဒါလေးလည်းမှတ်သားရမယ်ဟုတ်လားဒါကြောင့်သူတော်ကောင်းတရားကိုကျွမ်းကျင်လိမ္မာတဲ့ပုံကိုယ်တွေဟာအသက်အဖြင့်ကိုယ်အဖြင့်ကြီးတဲ့ပုံကိုယ်တွေကိုယူသေးသမှုလေးစားသမှုနဲ့ ဂါရဝတရားရှိထားနိုင်ကြတယ်ဒီပုဂ္ဂိုလ်တွေဟာမသေးခင်မှာလဲချီးမွမ်းတတ်တယ်သိရင်လေကောင်းတဲ့ဘဝကိုရောက်နိုင်တယ်လို့အဲ့ဒါလိုမြတ်စွာဘုရားဟောတယ်အဲ့ဒါလို့ဆိုရင်ဘုံဘုံတို့ရှစ်ဆက်ပြီးတော့စဉ်းစားတရားလေးပြောခြင်းတယ်ပေါ့နော်သောတော်တော်ကကာရဝတရားထားရမယ်တရား၁၀ပါးထဲမှာနော်ဖေယတရားတန်ခါဟုတ်လားအချင်းချင်းဆိုတာတွေလည်းပါတယ်ခွဲလိုက်လို့ရှိရင်ပုဂ္ဂလနဲ့ဓမ္မလို့နှစ်မျိုးလည်းပဲထွက်လာနိုင်တယ်လို့မဆိုနိုင်ဘူးလားဆိုနိုင်နော် ဟောအကျဉ်းမင်းပြောမယ်ဆိုရင်အသက်ကိုထက်ကြီးတာရယ်ဂုံကိုထက်ကြီးတာရယ်လို့ဒီလိုလည်းပဲထွက်လာတာလည်းရှိတယ်ပေါ့ကိုထက်ပိုးပြီးတော့တရားသိတယ်ဟောဒီလိုလည်းပဲဘုံဘုံတို့စဉ်းစားလို့ရတယ်ပေါ့အဲ့ဒါလို့ဆိုလို့ရှိရင်ဘယ်ရာကတော့ပိုးပြီးတော့အလေးကရုပြုတ်လိုက်တယ်လေအလေးကရုကတော့အကုန်လုံးပြုတ်လိုက်တာကြီးပဲသို့တော်လည်းပဲဘယ်ရာကပိုးပြီးတော့ပြုတ်လိုက်တယ်လေဆိုတာလေးကိုစဉ်းစားဘုံဘုံစဉ်းစားမိတာလေးကိုပြောနေတာအဖြေကဘာထွက်လာတော့ဆိုတော့ဓမ္မဆိုတဲ့သူတော်ကောင်းတရားဟာအလေးအမြတ် အပြုတိုက်ဆုံးတရားပဲသဘောပေါက်လားဘုံဘုံတို့ပူဇာစပူဇာနေရနံနော်မင်္ဂလာတရားအပိုင်း၃ထဲမှာဂါရဝတုတ်တန်ဆိုပြီးတော့တုတ်တန်လေးပြောခဲ့တာပြန်ပြီးတော့နားထောင်ကြည့်ရင်မှတ်မိနိုင်တယ်ပေါ့အဲ့ဒါကဒီမှာလည်းပဲသူကပြောလိုက်တာပဲမြတ်စွာဘုရားဖျားဖြစ်ပြီးပြီးချင်းငါဘယ်ရာကိုဘသူ့ကိုနော်အလေးကလူထားပြီးတော့နေရပါမလို့လို့စဉ်းစားတာ မှတ်မိမလားမသိဘူးနော်အဲ့ဒါဘာကိုတွေ့တော့သူတော်ကောင်းတရားကိုပဲတွေ့တာဖရာတဲ့သီလသမာဓိပညာအပြင်ကြီးမြတ်တဲ့ပုဂ္ဂိုလ်ဆိုတာမြန်မာလောကနတ်လောကလူလောကဘယ်လောကမှာမှမရှိဘူးအဲ့ဒါမြတ်စွာဘုရားငါသိထားတဲ့တရားကိုပဲငါအလေးကရုပြုပြီးတော့နေတော့မေးလို့ဒီလိုစဉ်းစားတာနော်ဒီကာရဝတုတ်တံအဲ့ဒါကိုသဟံပတိပြမကြီးကလာပြီးတော့ထောက်ခံတဲ့အနေနဲ့မြတ်စွာဘုရားကိုလာလျှောက်တာအဲ့ဒီကာထာတွေတော့အမှားတို့ကြက်ထားတာရှိရလေဟုတ်လားอืมအဲ့ဒါကာရဝတုတ်ပေါ့နော် အဲ့ဒါကိုကြည့်လို့ရှိရင်လည်းပဲဓမ္မသည်အလေးကရုအပြုတိုက်ဆုံးသောအရာဆိုတာမထင်ရှားဘူးလားထင်ရှားတယ်နော်ဖះရှင်ကိုတော်မြတ်ကြီးကိုတိုင်ဘာကိုအလေးပြုလဲလို့မင်းသူတော်ကောင်းတရားကိုအလေးပြုတယ်နောက်အခါတစ်ပါးမှာနန္ဒဆိုတဲ့ယဟန်ရသော်ဘုရားညီတော်ပေါ့နော်တရားဟောတာဘလောက်ကြာဟောဆိုညာလုံးပေါက်ဟောတယ်တဲ့တမယုံထဲမှာဒါပြီးပြီလင်းပြီဆိုတော့မှ သူပလင်မောထသွားတော့ခါကျတော့မြတ်စွာဘုရားအဲ့ဒီအကြောင်းရဲ့ဘေးစင်းညံလန်းလေးကနေမြတ်စွာဘုရားကြွသွားတော့မြင်ရတယ်မြတ်စွာဘုရားလည်းတညာလုံးတရားနာနေတယ်တဲ့အဲ့ဒါရှင်နန္ဒကဘုရားတရားနာနေတယ်လို့မသိဘူးသိတယ်ဆိုရင် तू အဲ့လောက်ကြာကြီးဟောမှာမဟုတ်ဘူးပေါ့နော်ဒါပဲစီဘုံဘုံတို့ဘာကိုတွေ့ရလဲဆိုတော့မြတ်စွာဘုရားတရားကိုဘလောက်အလေးကလူပြုတယ်လဲဆိုတာကိုတွေ့ရတယ်ပေါ့နောက်တစ်ချက်ဘုံဘုံတို့စဉ်းစားစရာလေးတွေပေါ့ဘာပြောရင်တုံးဆိုတော့ ဘုန်းတော်မြတ်စွာဘုရားဝိရင်စာပုံသားကြီးနဲ့တွေ့ရတဲ့အကြောင်းဝိရင်စာပုံသားကြီးနဲ့တွေ့လို့တော့ကြုံခဲ့ရတဲ့အခြေအနေတွေဗုဒ္ဓဘာသာဝင်တွေတော်တော်များများကြားဖို့ရတယ်ဝိရင်စာပုံသားကြီးကမြတ်စွာဘုရားကိုကြည်ညိုလို့ပင့်သွားတာဟိုရောက်တော့မှမန္တကလှည့်စားထားလို့မြတ်စွာဘုရားနဲ့တန်ဃာတော်တွေကိုမေ့နေတာအဲ့ဒီအချိန်မှာတော့ဝိရင်စာကလည်းဘာဖြစ်နေလို့ဆိုအငတ်ဘေးကြုံနေတာလေအဲ့ဒါတွေကြားဖို့တယ်မဟုတ်လားအဲ့ဒီဝိရင်စာပုံသားကြီးမြတ်စွာဘုရားနဲ့တွေ့တော့မြတ်စွာဘုရားဘယ်လိုကြည်ညိုသွားလဲဆိုတာလေးရှိတယ် ဒါသူဘုရားနဲ့တွေ့တွေ့ချင်းကြီးညိုတာတော့မဟုတ်။မြတ်စွာဘုရားကိုသူကအပြစ်တွေမျိုးစုံတင်ပြီးတော့မှနောက်ဆုံးကြမှာသူကကြီးညိုတာ။အဲ့ဒီမှာသူကမြတ်စွာဘုရားနဲ့တွေ့တွေ့ချင်းဘာလျှောက်တော့မြတ်စွာဘုရားကိုရှင်ကောဓမတဲ့သင်ဟာကြုတ်ကြားတဲ့အတိုင်းမှန်းနေတာပဲတဲ့ပါမန္နာတော့ယဟန်ကောဓမဟာကိုယ့်ထက်အသက်အချင်းကြီးတဲ့ပုံကိုယ်တွေကိုယိုသေးရမှမသိလေးစားမှမသိအလေးကလူထားမှမသိ အဲ့လိုကြားဘူးတာဟုတ်တယ်တဲ့အခုကျုပ်ကတင့်ထက်ကြီးတယ်ပေါ့အဲ့ဒါကိုသင်ဟာကျုပ်ကိုနော်အယိုယိုယိုသေးသေးဆက်ဆံကောင်းမှမသိဘူးပေါ့နော်အဲ့တော့မြတ်စွာဘုရားကငါယိုယိုသေးသေးဆက်ဆံရမယ်လို့ဒီလောကမှာမရှိဘူးတကယ်တကယ်လို့ငါခྱི་ဥကြုံမြန်ပြုတ်မယ်ဆိုရင်အဲ့ဒီလူရဲ့ခေါင်းဟာခုနှစ်စိတ်တောင် ကွဲသွားလေရာဥကောင်းဟာပြက်ကျွေသွားလေပြက်ကျွေသွားတော့သွားလေရာဤအဲ့တိုင်တော်မြတ်စွာဘုရားဟောမြတ်စွာဘုရားရဲ့ဂုံဟာကြီးလွန်းလို့ပေါ့နော်အဲ့ဒီမှာမြတ်စွာဘုရားက ကြားထဲကိုရှောက်တဲ့စကားတွေဘုံဘုံမပြောတော့ပါဘူးဘာလေးပြောပြတော့ဥမာဘာလေးပြောပြတော့ဆိုတော့ပုံနာတဲ့ကျက်မတွေကကျက်ဥတွေဥထားတယ်နော်ကျက်ဥတွေအများကြီးဥထားတယ်နောက်ဆုံးကျက်ဥတွေပေါ်မှာဒီအကောင်လေးတွေပေါက်လာဖို့အတွက်ကျက်မကြီးကဝတ်မယ်ပေါ့နော်ဝတ်လို့ရှိရင်အပေါ်ဆုံးအဝတ်ခံရတဲ့အကောင်ဥဟာအရင်ပေါက်လာတကယ်တမ်းစဉ်းစားကြည့်ရင်အဲ့ဒီဥဟာ နောက်ဆုံးမှကျမရဲ့ဝမ်းကထွက်လာတာအရင်ဥတဲ့ဥတွေရဲ့အောက်ထဲမှာဟုတ်တယ်မဟုတ်လားအဲ့တော့အရင်ဥတဲ့ကြက်ကိုအရင်ဥတဲ့ဥတွေကကြက်ကိုပဲကြီးတယ်လို့ပြောမလားအရင်ဒီဥတွေကနေအရင် ဖောက်ထွက်လာတဲ့ကြက်ကိုပဲကြီးတယ်လို့ပြောမလားဗောနော်ဒီပြဿနာလေးကိုစဉ်းစားကြည့်ဟုတ်လားနောက်မှကြက်မရဲ့ဝမ်းထဲကထွက်လာပြီမဲ့လို့ ကျမရဲ့ဝိပေမှုကြောင့်ကြက်ဥတွေကအရင်ထွက်လာတဲ့အကောင်ဟာတကယ်တမ်းကကြီးတယ်ဟုတ်လားဒီဥမာလေးကတော်တော်လေးစဉ်းစားစရာကောင်းတယ်ပေါ့နော်ကျမရဲ့ဝမ်းထဲကတော့နောက်အောက်ထဲကြာနေတဲ့ဥတွေကအရင်ထွက်တာပေါ့ဒါပေမဲ့လို့ကြက်ဥတွေကထွက်လာတာကကြတော့အပေါ်ကကြက်ဥကအရင်ထွက်လာတာ तू ကအရင်အငွေ့တက်တွေအပူတက်တွေအနှွေးတက်တွေရတာအိုးဟုတ်လားအဲ့တော့မြတ်စွာဘုရားအဲ့လိုပဲတဲ့ဒီအဝိဇ္ဇာဆိုတဲ့မတိမှုဥက္ကုံတွေက ငါအရင်ဥဆုံးဖောက်ထွက်လာတာဒါကြောင့်မို့လို့လောကမှာငါအကြီးဆုံးငါအမျက်ဆုံးလို့အဲ့လိုမြတ်စွာဘုရားနော်တိဟနာတာသဘောမျိုးနဲ့ကျူးရင်ခဲ့တာတွေရှိအဲ့ဒါကိုကြည့်မယ်ဆိုလို့ရှိရင်နော်ကြီးတယ်ငယ်တယ်ဆိုတာဘာလဲအရင်မွေးတာနောက်မွေးတာပေါ်မှာအတိတ်ကမူမတည်ဘူးပေါ့နော်အရင်မွေးပြီးဘာမှမသိဘူးဆိုရင်ဒါလူငယ်စင်းရင်းနဲ့ပဲထည့်ရမယ်သဘောဟုတ်လားနောက်မွေးပြီးတော့အသိရှိတယ်ဆိုရင်ဒါလူကြီးစင်းနဲ့ထည့်ရမယ်သဘောပေါ့နော် ဒါလူကြီးလူငယ်ကိုသူကအဲ့လိုပြောကြတာလည်းရှိတယ်။တော့ရှင်မာကိစီပြောတာလေးတခုလည်းဘုံဘုံကမှတ်ရတယ်။သူကတော့ကာမဂုဏ်ခံစားနေတဲ့လူဟာသူ့သူအသက်ဘလောက်ကြီးကြီးသူကလူငယ်ပဲတဲ့။ကာမဂုဏ်မခံစားတော့ဘူးဟေ့ဆိုရင်သူ့သူအသက်ဘလောက်ငယ်ငယ်သူကလူကြီးပဲလို့အဲ့ဒီရှုတော့ကလည်းကြည့်ပြီးတော့ပြောတာလည်းမှတ်သားမိဘူးတယ်ပေါ့နော်။ဒါကာမဂုဏ်မခံစားတော့ဘူးဆိုတာကာမဂုဏ်ရဲ့အပြစ်ကိုမြင်ပြီးတော့ဒါမှမစွန့်လွတ်နိုင်တဲ့ဉာဏ်ရှိလို့ပြောရရင်အတိကြီးလို့မဟုတ် ကာမဂုဏ်ကိုမခံစားတာပေါ့နော်မတန်ဘူးဆိုပြီးတော့မခံစားတဲ့သဘောလိုလည်းပဲယူရှင်းရှင်းနားလည်နိုင်တယ်ပေါ့ဟုတ်လားအဲ့တော့ဒီနေရာမှာဘုံဘုံတို့ပြောချင်တာကနော်တရားကိုသိတဲ့ပုဂ္ဂိုလ်ဟာကြီးမြတ်တယ်ဆိုတဲ့ဥစ္စာလေးကိုစဉ်းစားသိချင်တာပေါ့နော်ဒါကဘုံဘုံတို့စဉ်းစားတရားလေးတွေဆိုတာအဲ့ဒါကိုပြောတာဟုတ်လားဝိဉ္ဇာပုံနာကိုမြတ်စွာဘုရားပေးခဲ့တဲ့ကြက်ဥပမာပေါ့ဟုတ်လားနော်အမိဝမ်းကောင်းကထွက်တဲ့ အရင်ထွက်လာတဲ့ဥရေကအကောင်ကကြီးသလားဒါမှမဟုတ်ဥရေကနေအရင်ထွက်လာတဲ့အကောင်ကကြီးသလားဆိုတဲ့ဥမာလေးကစဉ်းစားတယ်ဟာအလွန်ကောင်းတယ်ပေါ့ဟုတ်လားဒါကြောင့်မို့လို့ကိုကကြီးမြတ်တဲ့ပုံကိုဖြစ်ရှင်တယ်ဆိုလို့ရှိရင်ကိုယ့်ရဲ့မတိမှုတွေကနေကိုကထွက်နိုင်အောင်ဖောက်နိုင်အောင်ကြိုးစားရမယ်ပေါ့ကိုယ့်ရဲ့အသိဉာဏ်ကြီးလေလေကိုဟာကြီးမြတ်တဲ့ပုံကိုဖြစ်လေလေဆိုတာလေးကိုစဉ်းစားမိသိချင်တာပါဟုတ်လားအင်းဒါကဘုံဘုံတို့စဉ်းစားတဲ့အရာလေးပြောတာနောက်ညီကုန်းချုပ်ပါပြောချင်တော့ဆိုတော့ ဘုန်းဘုန်းတို့ဒီဂါရဝဆိုတာလေးနဲ့ပတ်သက်ပြီးတော့အင်္ဂုတ္တပါဠိတော်စတုကနိပတ်ထဲမှာကောဓဂရုတုတ်တံဆိုတာရှိတယ်ဟုတ်လားအဲ့ဒီကောဓဂရုတုတ်တံမှာတုတ်တံမှာနှစ်ပုတ်တော်မြတ်စွာဘုရားဟောတာပါပြောတုံဆိုတော့သူတော်ကောင်းတရားရဲ့သူယုတ်မာတရားရဲ့လို့တရားနှမျိုးရှိတယ်တဲ့ဟုတ်လားသူတော်ကောင်းတရားရဲ့သူယုတ်မာတရားရဲ့အတ္တဓမ္မတတ္ဓမ္မဆိုရယ်အသုံးအနှုန်းလေးနဲ့သုံးလုံးပြီးဟောတယ် အဲ့ဒီမှာသူတော်ကောင်းတရားဆိုတာဘာတုံးတယုံမာတရားဆိုတာဘာတုံးလဲလောကမှာတချို့လူတွေဟာအမျက်ထွက်เสียကြုံလာလို့ရှိရင်အမျက်ဖဲထွက်ပြစ်လိုက်တယ်သူတော်ကောင်းတရားကိုဂရုမစိုက်တရားတွေတာတာထားလိုက်သံငါစိတ်တို့ဖို့အရေးကြီးတယ်ကိုစိတ်တို့เสียကိုပဲမကျင်တဲ့ချက်ကြီးကိုပဲရှေ့တန်းတင်ထားတာပေါ့ဒါကိုကောရဂရုလို့ခေါ်တယ်သူတော်ကောင်းတရားမသိဘူးမဟုတ်သိတယ်ဒါတိတာတာထားလိုက်စံငါ့ကိုဒီချိန်မှာတရားစကားတွေလာမပြောနဲ့ငါစိတ်တို့နေတာ ဒါမျိုးကိုပြောတာနော်ဒါလူငယ်တွေနားလည်အောင်ဘုံဘုံပြောတာကောတာဂရုဆိုတာဟုတ်လားနောက်မက္ခဂရုတဲ့ဟောမက္ခဆိုတာသူ့ရဲ့ဂုံကျေးဇူးကိုဖျက်ဆီးတာသူများတော်တာတိတာကောင်းတာတွေကိုအတိအမှမပြုတ်နိုင်ဘူးဘလို့ပါကွာသူများရဲ့ဂုံကိုဖျက်လို့ဖျက်ဆီးလို့တာသူများရဲ့ဂုံကိုအတိအမှမပြုတ်နိုင်ဘူးသူများတော်ကြောင်ကောင်းကြောင်မပြောနိုင်ဘူးဟုတ်လားတနည်းအားဖြင့်မက္ခဆိုတာကျေးဇူးကမ်းတာ ကိုယ့်ဘုံမှာကောင်းထားတာရှိတယ်အဲ့ဒီကောင်းထားတာကိုအတိမမပြုတ်နိုင်ဘူးဒါလည်းမခပဲမခရဲ့အဓိပ္ပာယ်လေးကိုကြည်ကြည်ပြတ်ပြတ်နားလည်မယ်နော်သူများရဲ့ဂုံသူများရဲ့ကျေးဇူးသူများတော်ကြောင်းကောင်းကြောင်းအတိမမပြုတ်နိုင်ဘူးဒါလည်းမခကိုယ့်ဘောကောင်းထားတာကိုယ့်ဘောတော်ထားတာကိုယ့်ဘောဟုတ်ထားတာဒါတွေကိုလည်းအတိမမပြုတ်နိုင်ဘူးဒါလည်းဘာတော့မခပဲအဲ့လိုကျေးဇူးကမ်းခြင်းဂုံကျေးဇူးချစ်ဖြတ်ခြင်းကိုပဲအလေးကလူထားတယ်သူတော်ကောင်းတရားကိုအလေးကလူမထားဘူး ဒါဝမက္ခဂရုလို့ခေါ်တယ်တဲ့တချို့လူတွေမှာဒီသဘာဝတွေမရှိဘူးလားရှိရနော်ကောဒါဂရုမက္ခဂရုတဲ့ဟောသူအလေးဂရုထားတာကြီးတွေကစိပြည့်စရာကြီးတွေပေါ့နော်နောက်ထပ်ဘာသူအလေးဂရုထားတုံဆိုတော့လာဘဂရုတဲ့လက်လာဘရဖို့ပဲလွယ်လွယ်ပြောရရင်ပတ်စံရဖို့ပဲပတ်စံရဖို့ပဲကြည်တယ်နောက်သူတော်ကောင်းတရားနဲ့ပတ်စံနဲ့ရှင်လာမင်းသူတော်ကောင်းတရားတတထားလိုက်မင်းသူတော်ကောင်းတရားထမင်းကျွေးမှာမဟုတ်ဘူးဟုတ်လားသူဘာပဲရခြင်းနေတော့ပိုက်ဆံပဲရခြင်းနေတယ် နော်ယဟန်တွေရဲ့အသုံးနှုန်းနဲ့ပြောရရင်လက်လာဘပဲရခြင်းနေတယ်ပေါ့ဟုတ်လားသူတော်ဟောင်းတရားနဲ့လက်လာဘထိတ်တိုက်တွေ့ပြီဆိုရင်သူဘာပဲရွေးလိုက်တော့လက်လာဘပဲရွေးလိုက်တယ်ဘာလို့ပဲအရေးကြီးတယ်လို့ထင်လဲလက်လာဘကိုပဲအရေးကြီးတယ်လို့ထင်တယ်ဒီလိုလေးပြောရင်လည်းဘုံဘဟုတ်လားဂရုဆိုတာအရေးကြီးတယ်ထင်နေတာပေါ့ဟုတ်လားပြီးတော့တက်ကာရဂရုတဲ့ပူဇော်မှုမျက်နှာမှုကိုယ်ကိုယိုသိမှု လေးစားမှုဒါကိုပဲအလေးဂရုထားနော်လာဘတက်ကာရတိလောကလို့အတွဲ စကလုံးလေးသုံးလုံးတွဲပြီးတော့မြတ်စွာဘုရားဟောတာရှိရဲ့လေဒီမှာတော့လာဘတက္ကာရလာဘဆိုတာလက်လာဘတက္ကာရဆိုတာကမျက်နှိုးမှုပူဇော်မှုယိုသေးမှုကိုလေးလေးစားစားတန်ဖိုးထားပြီးတော့လူတွေကဆက်ဆံကြတဲ့အနေအထားလေးကိုတက္ကာရလို့ပြောတာတိလောကဆိုတာကြတော့သူကသူတို့ထက်ပိုးပြီးတော့တောင်လူတွေကဆောက်လောင်မှုတ်သိပ်သေးတယ်ရကျင်သေးတယ်တိလောကဆိုတာဘာလို့နာမည်ကြီးတာကိုအကြောင်းလူသိများတာဟုတ်လားအဲ့ဒါကိုရကျင်တယ်နော်ပုထုဇဉ်တွေဆိုတာဟုတ်လား အေးအခုဒီမှာမြတ်စွာဘုရားတက္ကာရကရုတဲ့ကိုယ့်ကိုယုံသိမှု လေးစားမှုမျက်နှာမှုဒါတွေကိုလူတွေကကိုယ့်ကို ပေးတာကိုအလွန်ရကျင်သူတော်ကောင်းတရားကိုရကျင်တာမဟုတ်တက္ကာရကိုရကျင်သူတော်ကောင်းတရားကိုရေးကြီးတယ်လို့မထင်ဘူးတက္ကာရကိုရေးကြီးတယ်လို့ထင်တာဟုတ်လားအဲ့ဒီတရား၄မျိုးဟာအဲ့ဒါသူယုံမှတရားပဲအေးတဲ့နော်စိတ်တူဖို့ပဲရေးကြီးတယ်ကွာမကြည်တဲ့ချက်တွေကိုပဲရှေ့တန်းတင်ပဲဟောပို့ပြီးတော့နားလည်အောင်ပြောရရင်ဘာရှေ့တန်းတင်တာလဲနော်မကြည်တဲ့ချက်ကိုရှေ့တန်းတင်တာနော် သွားလဲဒီစီစလဲဒီစီဒါပဲတွေးနေတယ်သူတော်ကောင်းတရားမသိလို့တော့မဟုတ်ဘူးသိတယ်ဒါသိတသာထားလိုက်အလေးကတူဂယုဆိုင်ဘူးပေါ့နော်အဲ့တရားတွေငါဂယုမဆိုင်ဘူးပေါ့ဟုတ်လားသူဂယုဆိုင်မှာပါတော့အမျက်ထွက်ဖို့ကျေစုကမ်းဖို့သူများရဲ့ဂုံကိုဖျက်ဖို့ဟုတ်လားပြီးတော့ပါတော့ရဖို့လက်လာပါပြည်စုံဖို့ဟုတ်လားသူများရဲ့ယူတင်မှုလေးစားမှုရဖို့ဒါပဲအလေးကတူထားအဲ့ဒါလို့ဆိုလို့ရှိရင်တဲ့ဘာဖြစ်တော့တဲ့ လေယာမြေကောင်းနဲ့တော့တွေ့ပါရဲ့ဒါပေမဲ့မျိုးစေ့ကပုတ်နေတယ်တဲ့ဟောပြီးတော့ဥမာရန်ကောင်းတယ်နော်လေယာမြေကောင်းနဲ့တော့တွေ့ပါမြေကောင်းမြေကတော့ကောင်းတယ်ဟုတ်လားဒါပေမဲ့မျိုးစေ့ကဘာဖြစ်နေတော့ပုတ်နေတယ်တဲ့ကြီးပွားနိုင်ပါလားပေါက်ရောက်နိုင်ပါလားကြီးပွားဖို့နေနေတာလားအညောင်တောင်ထွက်မှာမဟုတ်မျိုးစေ့ကပုတ်နေပြီဆိုမှတော့ဟုတ်လားအဲ့ဒါမြတ်စွာဘုရားပေးတဲ့ဥမာပဲကောဓမက္ခကရုဘိက္ခုလာဘတက္ကာရကာရဝဒုခိတေပုတိဘီဇံဝတရမေနဝိရုဟတိတဲ့ ကာထာလေးနဲ့မြတ်စွာဘုရားဆက်ဟောတာနော်ကောဒမက္ခဂရုဘိက္ခုတဲ့နော်ဟောဒီလောကကြီးမှာတချို့သောယဟန်တွေဟာကောဒမက္ခဂရုနော်အမျက်ထွက်ဖို့ပဲရှေ့တန်းတင်နေကြတယ်ကြီးစုကမ်းဖို့ပဲရှေ့တန်းတင်နေကြတယ်ဂုံဖြတ်ဖို့ပဲရှေ့တန်းတင်နေကြတယ်အေးလာဘတက္ကာရဂါရဝလက်တွေရဖို့အယိုသေးခံရဖို့ဒါ ਉਹ ပဲရှေ့တန်းတင်တယ်ဒါ ਉਹ ပဲဂိယုရှိုက်နေတယ်ဒါ ਉਹ ပဲအလေးပြုနေတယ်ဂရုဆိုတာလေးပြုတာပဲဟုတ်လားဒါ ਉਹ ပဲတန်ဖိုးရှိတယ်လို့ထင်ပြီးတော့ဒါတွေကိုပဲလေးစားနေတာပေါ့ဟုတ်လား ဘာလို့တော့မလေးစားဘူးတော့သူတော်ကောင်းတရားကိုတော့မလေးစားဘူးတဲ့အဲ့ဒါလို့ဆိုရင်ဒုက္ခတွေပုတိပီဇံဝါတယ်နော်မြေကောင်းလေးတော့တွေ့ပါရဲ့ဒါပေမဲ့ပုတိပီဇံဝါတယ်မျိုးစေ့ကဘာဖြစ်နေတော့ပုတ်နေတယ်တဲ့မြေကောင်းပေါ်တော့ကြာရောက်ခွင့်ရပါရဲ့မျိုးစေ့ကပုတ်နေတော့အညောင်းတောင်မထွက်နိုင်ဘူးเนาะအတီးတီးဖို့အရွက်တွေဝေစားဖြစ်ဖို့ဆိုတာဘလို့မှမဖြစ်နိုင်တဲ့ကိစ္စပေါ့เนาะဒါကြောင့်တတ္တမေနဝိရုဟတိတဲ့သူတော်ကောင်းတရားမှာကုသိုလ်တရားတွေမှာအဲ့ဒီပုဂ္ဂိုလ်ဟာဘယ်နည်းနဲ့မှ မပေါက်ရောက်မကြီးပွားနိုင်ဘူးလို့မြတ်စွာဘုရားဟောတယ်ဟုတ်လားဒါကြောင့်ဘုံဘုံတို့တွေဟာနောက်သူတော်ကောင်းတရားနဲ့ထိတ်တိုက်တွေ့လာလို့ရှိရင်အမျက်ဖက်ကို မလိုက်ဖို့ကျေးဇူးဖြတ်တဲ့ဘက်ကို မလိုက်ဖို့နော်လာဘတက္ကာရဘက်ကိုမလိုက်ဖို့ကြိုးစားကြရမယ်ပေါ့တကယ်လို့ဘုံဘုံတို့ကအဲ့လိုမဟုတ်ဘဲနဲ့သူတော်ကောင်းတရားဘက်ကိုနော်အလေးထားမယ်ဆိုလို့ရှိရင်တော့ဒါသူတော်ကောင်းတရားဘက်ကိုအကျုံးဝင်သွားတာပေါ့နော်ရေစတ္တရမကရုဏဝိဟန္တဝိဟရံတုဇာ နော်စိတ်ကောင်းနှလုံးကောင်းရှိကြတဲ့ပုံကိုယ်တွေဉာဏ်ပညာနဲ့ပြည့်စုံကြတဲ့ပုံကိုယ်တွေဟာသူတော်ကောင်းတရားမှာအလေးပြုပြီးတော့ရှေးတုန်းကလည်းနေခဲ့ကြတာရှိတယ်အခုလည်းနေနေကြတာရှိတယ်တဲ့တနည်းအားဖြင့်ကိုယ့်ဘဝမှာဆိုရင်ကိုပဲရှေးတုန်းကလည်းပဲအလေးပြုပြီးတော့အလေးကရုပြုပြီးတော့နေခဲ့တယ်အခုလည်းအလေးကရုပြုပြီးတော့နေနေစေဆိုရင်ဘာရဲ့ပုံမှာတော့သူတော်ကောင်းတရားရဲ့ပုံမှာအဲ့ဒါလို့ဆိုလို့ရှိရင်နော်တဲ့တေဝေဓမ္မေဝိဒုဟန္တိတနေဟာနွယမိဩတရာ အဆိုးတဲ့အဆေးတဲ့မြေဩဇာနဲ့ပြည့်စုံတဲ့မြေပေါ်မှာ ကြာရောက်သွားတဲ့နော်ဆေးပင်ကလေးနော်အပင်ကအဖိုးတန်နော်နတ်တဖြူပင်လို့စန္ဒကူပင်လို့နော်တကြက်သားကိုပဲတောင်းနဲ့ချီပြီးတော့တန်တဲ့အပင်မျိုးဟုတ်လားအဲ့ဒီလိုအပင်မျိုးပေါရောက်ပြီးကြီးပွားပြီဆိုတန်ဖိုးအလုံးမကြီးဘူးလားကြီးမေးတဲ့အဲ့ဒါသူတော်ကောင်းတရားနဲ့အဲ့ဒီပုံကိုယ်တရားကြီးပွားကြလိမ့်မယ်လို့မြတ်စွာဘုရားဟောတာဟုတ်လားဒါကြောင့်အမြဲ့ရဲ့ ဂုံကျေးဇူးခြေဖြတ်တာရဲ့လက်ရဲ့ပြီးတော့ဗါတော့တက္ကာရဆိုတဲ့အယိုသေးပြုမှုကို အလိုရှိနေတဲ့သဘောပေါ့ဟုတ်လားလာဘတက္ကာရနော် ကောဒမက္ခလာဘတက္ကာရပါဠိစကားလုံးလေးတွေလည်းရင်းနှီးအောင်မှတ်ပါဟုတ်လားကောဒမက္ခလာဘတက္ကာရဒါတွေကိုအလေးကရုပြုနေမယ်သူတော်ကောင်းတရားကိုအလေးကရုမပြုဘူးဆိုရင်မြေကောင်းနဲ့တွေ့တော့လဲပုတ်သောမျိုးစေ့ကဲ့သို့အညွန့်အညောင်းတောင်မထွက်နိုင်ရှာဘူးဆိုတဲ့သဘောဟုတ်လား သို့တော့ဘုံဘုံတို့တွေကကောဒမက္ခရဲ့ပုံမှာလာဘတက္ကာရရဲ့ပုံမှာအလေးကရုမပြုတ်ဘဲနဲ့တတော်ကောင်းတရားရဲ့ပုံမှာအလေးကရုပြုတ်မယ်ဆိုရင်တော့နော်ဆေးပင်ကလေးဟာနော်အဆိုတဲ့ဆေးတဲ့ဩဇာတတ်နဲ့ပြည်စုံတဲ့မြေပေါ်ကျသွားပြီဆိုရင်နော်ကြီးပွားသွားတယ်လို့မျိုးတတော်ကောင်းတရားမှာဘာဖြစ်ကြမလို့ကြီးပွားလိမ့်မယ်လို့အလိုမြတ်စွာဘုရားဟောတယ်ဟုတ်လားဒါကြောင့်မလို့ဒါကဘာတော့ဆိုတော့အလေးကရုထားရမယ့်အရာတွေထဲမှာဓမ္မသည်တတော်ကောင်းတရားသည် အလေးကရုအပြုတိုက်ဆုံးဆိုတာလေးကိုဏိကုံးချုပ်ပြောပြတာဟုတ်လားဒါဂါရဝမင်္ဂလာနဲ့ပတ်သက်ပြီးတော့ဘုံဘုံတို့ပြောဖို့လို့စီစဉ်ထားတဲ့အရာလေးတွေပေါ့ဟုတ်လားအဲ့တော့ပြောကြတာလေးတွေအကုန်လုံးပြန်ပြီးတော့အနှစ်ချုပ်တော့မှတ်မိဖို့လိုမယ်နော်ကာရဝဆိုတာဘာတော့ယူသေးတဲ့သဘောနော်လေးစားတဲ့စိတ်တန်ဖိုးစားတဲ့စိတ်ကိုအခြေခံပြီးတော့ယူသေးနိုင်တဲ့သဘောကာယကံယူသေးမှုဝစီကံယူသေးမှုမနောကံယူသေးမှုဟုတ်လားဘာတွေရဲ့ပုံမှာယူသေးရမှာတော့ ဖရာတရားတန်ခါတိတ်ခါတမာတိ အပမာဒပฏิတန်တာရဟိရိဥဒ္ဒပနောက်ဆုံးအချင်းချင်းရဲ့ပုံမှာလေးစားတဲ့စိတ်နဲ့တော့အလေးကတူထားပြီးတော့ဆက်ဆံနိုင်ရမယ်ဟုတ်လားအဲ့လိုမျိုးဘုံဘုံတို့ယူတည်နိုင်မယ်လေးစားနိုင်မယ်ဆိုလို့ရှိရင်အကျိုးကျေးဇူးကဘာတွေရမှာတော့အာယုဝန္ဒဒုက္ခဗလဟုတ်လားနော်ဒါမြတ်စွာဘုရားရဲ့ဒေသနာအရသိရတဲ့အကျိုးကျေးဇူးလက်တွေ့အသိနိုင်တဲ့အကျိုးကျေးဇူးဟာဗြဟ္မဝိဟာရတရားတွေဖြစ်ပေါ်လာမယ် မေတ္တာကရုဏာမုဒိတာဥပေက္ခနဲ့ဘဝဟာနော်ဘလို့တော့အလွန်ကိုပဲချမ်းချမ်းမြေ့မြေ့တန်ဖိုးရှိရှိရှင်သန်နိုင်မယ်ပေါ့ဟုတ်လားဒီကာတော်တရားစိတ်သုံးမယ်ဆိုလို့ရှိရင်တော့အိတ်တာမေစရိယမာနဒေါသဒါတွေပဲတူပွားပြီးတော့နော်ကိုယ့်ရဲ့အလွန်ကောင်းတဲ့ယဉ်ကျေးမှုပျောက်ဆုံးတဲ့အတွက်ကြောင့်အကျိုးရလက်တွေပါစိတ်သုံးသွားတာပေါ့ဟုတ်လားဒီကာရဝနဲ့နိဝါဒနောက်နေမှာဆက်ပြောမှာနိဝါဒနော် မာမာနကိုနှိမ့်ချနိုင်တယ်ဆိုတာဆက်သွယ်မနေဘူးလားဆက်သွယ်နေတယ်မန်တက်နေရင်အယိုသိမပေးနိုင်ဘူးအလေးကလေးမပြုတ်နိုင်ဘူးအဲ့လိုဆိုရင်အကျိုးရလက်တွေလည်းမရနိုင်ဘူးပေါ့ဟုတ်လားပြီးတော့ဘုန်းတော်ဘာဆက်ပြောခဲ့တော့တိတ်တီရာဇက်ဟုတ်လားခါရဲဆင်ရဲမြောက်ရဲနော်ဒါဘာကြောင့်မြတ်စွာဘုရားဟောခဲ့တာတော့ယဟန်နေရဲ့ကာတော်တရားမရှိမှုကိုအကြောင်းပြုပြီးတော့ဟောခဲ့တာဟုတ်လားမြတ်စွာဘုရားဘယ်လောက်ထိကာတော်တရားထားစီခြင်းတလဲဆိုတာလေးကိုမှတ်သားရမယ်ပေါ့ ကာရဝတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေဟာပြစ္ဆုတ်ပံဘဝမှာလည်းပဲချီးမွမ်းခံထိုက်တယ်။တန်တရားမှာလည်းပဲကောင်းမြတ်တဲ့ဘဝကိုရနိုင်တယ်။အဲ့ဒီကာရဝပြုလိုက်တဲ့အရာတွေထဲမှာဘယ်အရာဟာကာရဝအပြုတိုက်ဆုံးလဲလို့ဘုံဘုံတို့တွေးကြည့်မယ်ဆိုရင်တော့ဘာကိုတွေးရမှာတော့သူတော်ကောင်းတရားကိုတွေးရမယ်။သူတော်ကောင်းတရားသည်အလေးအမြတ်အပြုတိုက်ဆုံးသောအရာဘုရားရှင်ကိုတော်မြတ်ကြီးကိုယ်တိုင်တောင်သူတော်ကောင်းတရားကိုအလေးအမြတ်ပြုပြီးတော့နေခဲ့တာ။ဟုတ်လား။အဲ့ဒါကိုဘုံဘုံတို့ဗါးလေးဆက်ပြောခဲ့သေးတယ် နော်ဝေရင်စာပုံနာကြီးကိုမြတ်စွာဘုရားဟောတဲ့ကြက်ဥပမာဒါပြောရတယ်နော်အေးနောက်ဆုံးဏီကုံရုပ်ပါပြောတော့လောကလူသားတွေပုထုသင်တဘာဝလောဘဒေါသမောဟအားလျော်စွာတခါတလေမှာအလေးကရုပြုနေတာတွေမှားယွင်းတဲ့အလေးကရုပြုနေတာတွေတတိထားမိဖို့ကောတာကရုသုတ်တံကိုဖုန်းလို့ပြောတာနော်အရာရာမှာနော်တရားနဲ့ချင့်ချိန်ပြီးတော့နော်တရားမပြောက်ဖို့နော်သူတော်ကောင်းတရားကိုပဲမန်တိုင်ထားပြီးတော့သူတော်ကောင်းတရားကိုပဲနော်အလေးကရုထားပြီးတော့နေနိုင်ဖို့ ဘုံဘုံတို့ဘဝမှာစိန်ခေါ်မှုတွေဆိုတာတွေ့ရမှာနော်။ဘာတွေတုံးစိန်ခေါ်မှုတွေကမင်းဒေါသဖြစ်မှလားမဖြစ်ဘူးလားပြောငါမင်းကိုဒေါသဖြစ်အောင်လုပ်နေပြီဆိုတော့အာယုန်နေပေါ့ဟုတ်လား။တွေ့တယ်မို့လား။อืมအဲ့တော့ကိုကဘာဖြေပဲပြေးလိုက်တော့အဲ့တော့မင်းအလိုကြဒေါသပဲဖြစ်လိုက်တော့မယ်ကွာပေါ့ဟုတ်တယ်မို့လား။အဲ့ဒါဘာဖြစ်သွားတာတော့ကောဓာကတုဖြစ်သွားတာပေါ့နော်။သူတော်ကောင်းတွေကပျောက်သွားပြီအဲ့ဒီချိန်မှာဟုတ်လား။อืมတခါတလေကျေးဇူးကမ်းစရာလေးတွေနဲ့တွေ့လာရင်လည်းကမ်းကျင်လည်းကမ်းတာပေါ့အများစုကတော့ကျေးဇူးကမ်းတာတော့တိတ်ပြီးတော့ မကန်းကြတာများပါတယ်ဒါပေမဲ့သူများရဲ့ဂုံကိုဖျက်တာကြတော့များသောအားဖြင့်လှုပ်တက်ကြတယ်ပေါ့သူများကောင်းတာကိုအတိမမပြုတ်ချင်ဘူးပေါ့နော်သူများတော်တာဆိုလို့ရှိရင်တိတ်ပြီးတော့စိတ်ထဲကဝမ်းမြောက်ဝမ်းသာကြီးမရှိလာဘူးအဲ့ဒါကယုံညံ့တဲ့စိတ်အခြေခံလေးတွေအဲ့ဒါကျေးဇူးကမ်းခြင်းကိုဆက်ပြီးတော့ရောက်သွားနိုင်တယ်ပေါ့နော်ဒါတွေကိုအလေးကလူမထားဖို့လိုတာပေါ့ပြီးတော့ဘာတော့လာဘတက္ကာရဟုတ်လားလူချင်းရခြင်းစိတ်တွေမများဖို့လိုတယ် ပါရခြင်းနဲ့ညာရခြင်းနဲ့ဆိုတာအဲ့ဒါဒီတည်းပဲအကျုံးဝင်နေတာဟုတ်လားอืมအဲ့လိုမျိုးဘုံဘုံတို့အလေးကရုပြုတာတွေမှားနေမယ်ကောဒမက္ခလာဘတက္ကာရကိုပဲအလေးကရုပြုနေမယ်ဆိုရင်ဥမာလေးကဘာလဲတော့ပုတ်သောမျိုးစေ့ဟာမြေကောင်းနဲ့တွေ့တော်လည်းပဲပျက်စီးသွားတယ်လို့မကြီးပွားနိုင်တယ်လို့မပေါက်ရောက်နိုင်တယ်လို့သူတော်ကောင်းတရားနဲ့မကြီးပွားနိုင်ဘူးဟုတ်လားစောစောကပြောခဲ့တဲ့ကောဒမက္ခလာဘတက္ကာရကို နော်အလေးကရုမထားဘဲနဲ့သူတော်ကောင်းတရားကိုအလေးကရုထားပြီးတော့နေမယ်ဆိုရင်တော့နော်ဆေးပင်ဟာနော်မြေကောင်းနဲ့တွေ့တဲ့အခါမှာအစမတန်နော်ကြီးထွားသွားသလိုကြီးပွားသွားသလိုနော်အဲ့ဒီပုဂ္ဂိုလ်ဟာသူတော်ကောင်းတရားဖြင့်ဘာဖြစ်သွားမှာတော့ကြီးပွားသွားမယ်လို့ဟောတာဟုတ်လားဒါဒီကနေ့ဘုန်းဘုန်းတို့ဂါရဝမင်္ဂလာနဲ့ပတ်သက်ပြီးတော့ပြောခဲ့တဲ့နော်စကားတွေရဲ့အနှစ်ချုပ်ပေါ့နော်ဒါကြောင့်ဂါရဝတရားရှိထားပြီးတော့နော်ဂါရဝတရားကြောင့်ရနာမဲ့ အကျိုးရလက်တွေကိုရအောင်ယူနိုင်ကြဖို့မလိုဘူးလားဒါကြောင့်ဘုံဘုံတို့အထူးသဖြင့်နောက်သူတော်ကောင်းတရားရဲ့ပေါ်မှာနောက်အလေးကရုပြုပြီးတော့ယုတ်သေးတဲ့စိတ်လေးစားတဲ့စိတ်တန်ဖိုးထားတဲ့စိတ်နဲ့နောက်သူတော်ကောင်းတရားကိုသိအောင်လုပ်နိုင်ကြမယ်ဆိုရင်တော့ဂါရဝမင်္ဂလာအထုအထိတ်တီတောင်ရောက်သွားနိုင်တယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်နော်ဒီလိုမျိုးသူတော်ကောင်းတရားကိုလေးပြုရမယ်လို့ပြောလို့နော်အသက်ကြီးတဲ့ပုံကိုယ်တွေဦးကြီးဦးလေးဘာကြီးဘာတွေဟုတ်လားအကိုတွေအမတွေဒါတွေပေါ်မှာလေးစားကြရမလို့ဘူးလို့ဆိုလိုတာမဟုတ်ဘူးနော် အဲ့ဒါလည်းပဲဘာလို့ရမှာတော့ယုတ်သေးမှုလေးစားမှုရှိရမှာပဲဟုတ်လားဒါကြောင့်ဘုံဘုံတို့ဒီဂါရဝနဲ့ပတ်သက်ပြီးတော့စဉ်းစားတရားလေးတွေဖြစ်အောင်ပြောပါတယ်နော်ဒါကြောင့်ဂါရဝမင်္ဂလာနဲ့ပြည့်စုံအောင်ကြိုးစားပြီးတော့နော်အကျိုးကျေးဇူးကိုခံစားနိုင်ကြတဲ့နောက်ဆုံးမဲ့ဉဏ်ပူဉဏ်ဖြင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်သည့်အထိနော်သူတော်ကောင်းစိတ်ဓာတ်တွေမြင်မာကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဘုံဘုံတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အသောဒါနသီလသမာဓိပညာ